ယနေ့25ရက်9လ2020ခုနှစ်အမေရိကန်နိုင်ငံမှာ ရှိကြကုန်သောတရားချစ်ခင်စိတ်ကောင်းဝင်ကြကုန်သောအမျိုးကောင်းသားအမျိုးကောင်းသမီးပေါင်းသူတော်ကောင်းတို့အား Quantum Buddhist USA မှကြီးမှုပြီးတော့စီစဉ်ကျင်းပတဲ့ဦးဇင်းတို့ဓမ္မပူဇာတရားတော်ရေမှာဦးဇင်း ငြိမ်းအေးသောဘဝပိုင်ရှင်ဖြစ်အောင်ဘယ်လိုကျင့်ရမလဲဆိုတဲ့ကောင်းစဉ်နဲ့ပထမပိုင်းကိုပြီးခဲ့တဲ့အပတ်ကဟောခဲ့ပါပြီဒီတစ်ပတ်မှာဦးဇင်းတို့ဒုတိယပိုင်းအနေနဲ့ပြန်ပြီးတော့ဟောကြားပေးပါမယ်အာလဝကနဗလူကြီးရဲ့မေးတဲ့မေခွန်းအဲ့ဒီမေခွန်းမှာအလုံး73မျိုး ပြီးကြတဲ့ဘက်ကဦးဇင်းတို့6မျိုးပြီးခဲ့ပါပြီနော်အဲ့တော့အဲ့ဒီ6မျိုးကနေပြီးတော့ဒီနေ့9မျိုးအလာဝကဘလူမင်းကြီးကရသော်ဖះကိုထပ်ပြီးတော့မေးတယ်အရှင်ဖះတဲ့ကာမဂုဏ်ဆင်းရဲကိုလွန်မြောက်အောင်ဘလူနည်းနဲ့ကျင့်ရမှာတော့ဖះ ကာမဂုဏ်ဆင်းရဲကိုဘလုံနီးနဲ့လွန်မြောက်အောင်ကျင့်ရမှာတော့ဗျာဒါအလာဝကဘလူကြီးကမေးတော့မြတ်စွာဘုရားက အသင်အလာဝကတဲ့အဲ့ဒီကာမဂုဏ်ဆင်းရဲကိုလွန်မြောက်အောင်ကျင့်ရင်ရင်ဝီရိယနဲ့ပဲကျင့်ရမှာပဲဝီရိယလို့ရသော်ဖျား ထုတ်ပြောလိုက် ကြိုးစားအားထုတ်မှုလုံလထက်တန်အားထုတ်မှုဝီရိယအဲ့တော့ကြိုးစားမှုဝီရိယကြိုးစားမှုဝီရိယဆိုတာမြတ်စွာဘုရားဘလို့ဟာကိုကြိုးစားမှုဝီရိယလို့ခေါ်ပါတော့ဘုရားလို့အရှင်မောကလန်ကလည်းမြတ်စွာဘုရားကိုမေးဘူးတယ်ဝီရိယနဲ့ပတ်သက်လို့ လုံးလကြိုးကုပ်အထုတ်တဲ့ဝီရိယဆိုတာဘာလို့ဟာမျိုးပြောတာတော့ဘုရားချက်သားတဲ့အယောကြည်ကြည်အရေခန့်ခန့်အသွေးကျွင်ကျွင် အသားကျွင်ကျွင်ကိုလှုပ်တဲ့အလုတ်မတရားဖို့တရားမရသမျှစူးစမ်းမယ်ဆိုတဲ့အဲ့ဒီစိတ်ဓာတ်မျိုးကိုအဲ့ဒါဝီဒိယလို့ပြောတာဘုရားလိုချင်တဲ့ဝီဒိယအဲ့ဒါမျိုးပြောတာ

ရှင်ဖျားရတာဗောဒီနေ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဆုံးအမကြီးတပည့်တော်ရတယ်ဖေရ။အော်ရှင်ဖေရမြတ်စွာဘုရားနဲ့တပည့်တော်နေတဲ့နေရာအဝဲကြီးအရှင်ဖေရဘလို့များရတာတော့။အော်ဒီလိုပဲပေါ့ဖေရ။သူ့ရဲ့ဒါစွာအားတွေရှိတော့တကိုးပင်ကြီးနေနဲ့ကြိုက်တဲ့အချိန်ဖေရစီသွားနိုင်တာ။ကြိုက်တဲ့အချိန်မေးနိုင်တာ။မေးနိုင်တော့အော်ငါရှင်တို့ တကိုတေးသောအနုဘောမြန်ကြီးလိုက်တာကျင်သာတိဗုဒ္ဓရဲ့ချီးကျူးတယ်အချိန်တိုင်းသွားလို့တဲ့အချိန်သွားမေးလို့တဲ့အချိန်မေးနိုင်တဲ့ဒီလောက်ခီးဝေးကြီးတွေကိုယူဇနာပေါင်းများစွာအဲ့တော့ဘာတွေများများစွာဘုရားဆုံးမလိုက်တာတော့တပည့်တော်မေးတယ်ဘုရား လုံးလကြိုးကုပ်အထုတ်တဲ့ဝီရိယဆိုတာဘလို့ဟာမျိုးကိုပြောတာတော့ဘုရားခြေသားတဲ့အသွေးကျွင်ကျွင်အသားကျွင်ကျွင်အယိုးပဲကြံ့ကြံ့အရေပဲကြံ့ကြံ့မရမချင်း လုံမယ်ကြိုးစားမယ်ဆိုတဲ့ဇွဲလုံးလာဝီရိယမျိုးကိုပြောတာလို့ဘုရားက မိတ်လိုက်တယ်ဘုရားတဲ့ကောင်းလိုက်တာတာဓုတာဓုတာဓုရှင်သာရိပုတ္တရာကြီးကခေါ်ရှာတယ်နော်ရောက်မှမြတ်စွာဘုရားပြောတယ်ဝီရိယနဲ့ပဲကာမဂုဏ်ဆင်းရဲကိုလွန်မြောက်အောင်လုပ်ရမှာကာမဂုဏ်အာယုံဦးဇင်းတို့တွေအစင်းဆိုတဲ့အာယုံ အတန်အနတ်အရသာ တွဲထိစရာကြံတွဲစရာဆိုတဲ့အာယုံအဲ့ဒီအာယုံနေနဲ့ဒီကဓွာရနဲ့တိုက်တာမျက်စိဆိုတဲ့ဒီကအကြည်ဓာတ်ရှိတယ်စက္ခုဓွာရနဲ့ဟိုကရူပါယုံနဲ့တိုက်တာအစင်းနဲ့အဲ့ဒီအစင်းကြီးကလည်းမျက်စိနဲ့လာဝင်တာမဟုတ်ဘူး မျက်စိကြီးကလည်းအဲ့ဒီအဆင်းကို ထွက်ပြီးသွားသိတာမဟုတ်ဘူးတိုက်ဆိုင်မှုသဘောလေးပဲရှိတာမျက်စိအကြည်ပါလို့ရှေ့ကအဆင်းကို မြင်ရတဲ့သဘောလေးပဲရှိတာမျက်လုံးကန်းနေရင်ဦးဇင်းတို့ဒကာဒကမတွေမြင်ရပါမလားမမြင်နိုင်ဘူးနော်မျက်လုံးကန်းနေရင်မျက်စိအကြည်ဆိုတဲ့အဲ့ဒီဟာ ပြက်သွားရင်ဟိုဘက်ကအဆင်းကမမြင်အောင်အခုကိုမျက်စိမိတ်ထားတယ်အခုဦးဇင်းတရားဟောနေတဲ့ပုံတန်းတန်မမြားပါဘူးရှေ့မှာအခုအတူတူပဲထိုင်းနေတာမျက်စိဖွင့်ကြည့်လို့မျက်စိအကြည့်ရှိလို့မြင်တာအဲ့ဒီရှေ့ကအဆင်းကအကြောင်းတိုက်ဆိုင်မှပေါ်တာမျက်စိဆိုတဲ့အကြောင်းရှေ့ကအဆင်းဆိုတဲ့အကြောင်းအခုဦးဇင်းဒီကနေမှ ဦးစင်းပုံကိုပိတ်ထားလိုက်တယ်ဆိုရင်ဦးစင်းပုံကိုမမြင်ရဘူးအတံပဲကြားရအခုဦးစင်းပုံကိုတရားဓမ္မတွေမြင်နေရ မျက်စိလည်းအကြည်ရှိတယ်ဒီကအစင်းပုံကလည်းပေါ်နေလို့အဲ့နှစ်ခုပေါင်းစုံလို့မြင်တာအဲ့ဒီလိုအာယုံတွေကို မျက်စိနဲ့စက္ခုနဲ့ဓွာရเนาะအဲ့ဒါတွေတိုက်ဆိုင်တဲ့အခါမှာเนาะစက္ခုဓွာရနဲ့ရူပါယုံတွေတိုက်ဆိုင်တဲ့အခါမှာပေါ်တာ အဲ့ဒီပေါ်တဲ့အာယုံနေပေါ်မှာခံစားတာကောင်းတယ်လို့ခံစားကြဆိုးတယ်လို့ခံစားကြတယ်အလယ်လက်ခံစားကြတယ်ဆိုတော့ကာမဂုဏ်ခံစားမှုတွေဖြစ်တာအဲ့ဒီခံစားမှုရဲ့အပေါ်မှာသူကသူခံစားတဲ့သဘောကိုမမြင်နိုင်ဘူးမသိနိုင်ဘူး အော်မျက်စိနဲ့အဆင်းနဲ့တိုက်လို့သူ့အတူကောင်းတယ်လို့ခံစားခံစားတဲ့သဘောတွေသူ့အတူခံစားပြီးတော့မရှိဘူးလို့အဲ့ဒီပေါ်မှာမရှုနိုင်တာမရှုနိုင်သည့်အတွက်အဲ့ဒီအပေါ်ကနေမှလဲပြီးတော့အဲ့ဒီမှာတခါတည်းလှလိုက်တာဒီဆင်းလေးရဆိုတော့ဟောဘာဖြစ်သွားပြီလောဘရဲ့အာယုံလောဘကိလေသာအာယုံနော် ဒါကောငါမကြည့်ကြဘူးကွာဆိုတော့ဟောဘာဖြစ်ပြီလဲဒေါသရဲ့အာယုံနော်မောဟရဲ့အာယုံဟောမျက်စိနဲ့အဆင်းနဲ့တိုက်တာရဲ့အပေါ်ကနေပြီးတော့လောဘအာယုံဒေါသအာယုံမောဟအာယုံတွေကူးသွားတာအဲ့ဒါဘာကြောင့်လဲဆိုတော့ဦးဇင်းတို့ဒကာဒကမတွေအမှန်မမြင်လိုက်လို့အမှန်မသိလိုက်လို့ ယောနီသောမနတိကာရဆိုသင့်တဲ့အောင်နှလုံးမသွင်းတတ်လိုက်လို့အကြောင်းရင်းရှာလိုက်တော့နော်မျက်စိကနေအဆင်းနဲ့တက်ပြီးตายရတယ်လှတယ်ချောတယ်နောက်လာဘာလာမှလည်းလိုချင်တယ်တတ်မဲ့တယ်နှစ်သက်တယ်စွဲလန်းတယ်အဲ့ဒါတွေအကုန်လာမှာဒုက္ခတွေအကုန်လာမှာတတိတရန်ကြီးအဲ့ဒီလို လာသွားတာဘာကြောင့်တော့ဆိုတော့ဦးဇင်းတို့ဒကာဒကမတွေ နှလုံးသွင်းမမှန်လိုက်လို့လွယ်လွယ်လေးမှတ်ခဲ့နှလုံးသွင်းကဘလို့မမှန်လိုက်တာလေဖျားဆိုတော့နှလုံးသွင်းမှားလိုက်တဲ့အချက်၄ချက်ရှိတယ်မြင်လိုက်တဲ့အဆင့်ပေါ်မှာအနိစ္စလို့မမြင်မဲနဲ့နေစ္စလို့မြင်လိုက်ပါတယ်မမြဲတာလို့မသိပဲနဲ့မြဲတယ်လို့ထင်တာတစ်ချက် ဒုက္ခလို့မမြင်မဲနဲ့ဒုက္ခလို့မြင်တာတစ်ချက်အနတ္တလို့မမြင်မဲနဲ့အတ္တလို့သွားမြင်တာတစ်ချက်အတုဘလို့မမြင်မဲနဲ့သူဘလို့သွားမြင်တာတစ်ချက်မြင်တဲ့အစင်းပေါ်မှာ အချက်ဘယ်နှချက်ဖြစ်တော့၄ချက်မျက်စိနဲ့အစင်းနဲ့တိုက်လိုက်တဲ့အခါမှာဦးဇင်းတို့အားလုံးဒကာဒကမတို့တွေက အဲ့ဒီမြင်တဲ့အဆင်းတွေပေါ်မှာခံစားတဲ့ဝေဒနာတွေရဲ့အပေါ်မှာဩဒါဟာ အနိစ္စပါလားဒုက္ခပါလားအနတ္တပါလားမြင်တဲ့ဟာတွေဟာအတုပသဘောတွေပဲလို့အဲ့ဒီလက္ခဏာ၄ချက်နဲ့မမြင်နိုင်ခဲ့လို့မမြင်နိုင်တော့လှတယ်လို့ထင်တယ်။ตายာဝယ်လို့ထင်တယ်။ဟောလောဘတွေဖြစ်ပြီ။ အဲ့ဒီလောဘရဲ့အာယုံဒေါသရဲ့အာယုံမောဟရဲ့အာယုံကိလေသာ အာယုံတွေဖြစ်ရတာအဲ့ဒီလိုအမှန်ကိုမမြင်လို့အမှန်ကိုမရှုနိုင်လိုက်လို့အဲ့ဒီအာယုံတွေကူးသွားရတာအဲ့ဒါကိုမြတ်စွာဘုရားကနော်ဝီရိယနဲ့တွန်းလှန်ပြီးတော့အဲ့ဒါကိုရအောင်လုပ်ယူရမှာတယ်ဝီရိယဆိုတာနောက်ကရှေ့စိတ်ကမရှုကြင်ဘူးတော်ပြီး ဖြစ်ရင်နောက်ကစိတ်ကရအောင်တွန်းတင်တာဝိရိယပဲနော်အကုသိုလ်ဖြစ်သွားတဲ့နေရာကို ကုသိုလ်နဲ့အစားထိုးယူလိုက်တာဒီဘာလဲဝီရိယရှေ့ကစိတ်ကမျက်စိကနေအဆင်းမြင်တာနဲ့ဟာလှလိုက်တာလိုချင်စရာလေးဆိုရင်ဟောလောဘဖြစ်ပြီအဲ့လောဘနေရာဩတကယ်တော့ဒီအဆင်းလေးတွေဟာမြင်ပြီးပြတ်တာပဲလှတယ်ဆိုတဲ့အဆင်းလေးဟာလည်း အမျိုးသမီးကအမျိုးသားမြင်ဒါကြီးကအတုပကြီးလေအပုတ်ကြီးလေအပွားကြီးလေအမျိုးသားကအမျိုးသမီးမြင်မြင်အမျိုးသမီးကအမျိုးသားမြင်မြင်ညာနဲ့တင်ရှုလိုက်တဲ့ပုံကိုကျတော့အော်အပုတ်ကြီးပါလားအပွားကြီးပါလားသူခန္ဓာကြီးကြီးလိုက်တဲ့ပုတ်ပွားမနဲ့မိုးလေးရနေပြီးတော့တခါတည်းပြင်ဆင်ရတယ်ရေချိုးရတယ်ဖိရတယ်လဲရတယ်ဟိုနဒီနမထွက်အောင်တခါတည်းရေပွဲတွေနဲ့ဖြန်းဟာအပြင်သွားပြီဆိုရင်တခါတည်းကို့ ခန္ဓာကိုယ်ကမကောင်းတဲ့အနှံ့တွေထွက်မှာစိုးလို့ဖုံပိတ်ပြီးတော့တခါတည်းပိတ်ဆို့ပြီးတော့မကောင်းတာတွေသူများမမြင်အောင်လုပ်နေရတဲ့ခန္ဓာကြီးအဲ့ဒီခန္ဓာကြီးကိုအတုဘကိုအတုဘလို့မမြင်မနဲ့သူဘလို့မြင်တာတင့်တယ်တယ်လို့မြင်တော့အဲ့မှာတဏှာတွေຢာကတွေလောဘတွေအကုန်ဖြစ်တာအဲ့ဒါအမှန်ကိုမမြင်လိုက်လို့အမှန်ကိုမသိလိုက်လို့ အမှန်မြင်အမှန်သိပြီဆိုတဲ့အခါကျတော့ကိုယ်ခန္ဓာကိုယ်လည်းမလိုချင်ဘူးသူများခန္ဓာလည်းမလိုချင်ဘူး။အော်ဒီခန္ဓာကြီးရထားတာကြီးကယွန်တရားကြီးပဲဆက်ဆုပ်စရာကြီးပဲလို့အမှန်မြင်တော့အဲ့ဒီမှာကိုယ်ကိုယ်ကိုတကြောင်မို့အတုပရှုထားလို့ပုံပြက်ရင်သူတစ်ပါးကိုမစုံမဲ့ဘူး။ပုံမပြက်လို့စုံမဲ့တွေ့တာတာပုံပြက်ရင်မစုံမဲ့မတွေ့တာပါဘူး နော်အခု ပုံပြက်အောင်ဦးဇင်းတို့တရားဓမ္မတွေရှုမထားသေးရင်မျက်စိကလည်းအဲ့ဒီကိလေသာတွေအနှိမ့်ဆက်ခံရမှာနော်အဲ့ဒီမျက်စိမှာတခါတည်းဒါကြောင့်မို့တချို့တွေနေရာပြောမြတ်စွာဘုရားကအဲ့ဒီမျက်စိမှာမင်းမီးဟုံးဟုံးတောက်နေတာလို့ပြောတာဗာမီးတွေတောက်နေတာတော့ဆိုအဲ့လောဘမီးဒေါသမီးမောဟမီးတောကမီးဆိုတာမင်းမျက်စိကနေဟုံးဟုံးတောက်လောင်နေတာ အဲ့ဒါဘာကြောင့်လဲအမှန်မြင်အောင် မကြည့်နိုင်လိုက်လို့အမှန်မြင်အောင်မရှုပ်နိုင်လိုက်လို့တဲ့နော်အဲ့ဒီကာမဂုဏ်အာယုန်တွေရဲ့အပေါ်မှာလိုချင်တယ်ဆွဲလန်းတယ်ရအောင်ပြုတ်လုပ်တယ်ပြီးတော့ဒုက္ခတွေအကုန်ရတာအဲ့ဒါအမှန်ကိုမမြင်လိုက်လို့မမြဲတဲ့အနေဆာကိုနေဆာလို့ထင်လိုက်လို့ဆင်းရဲတဲ့ဒုက္ခကိုဒုက္ခလို့ထင်လိုက်လို့အစောမရတဲ့အနတ္တကိုအတ္တလို့ထင်လိုက်လို့ အတုပါကြီးကို သူပါလို့ထင်လိုက်လို့အဲ့ဒီကာမဂုဏ်တွေရဲ့အပေါ်မှာအဲ့ဒီဆင်းရဲတွေရဲ့အပေါ်မှာပိုးပိုးပိုးပိုးပြီးထပ်ထပ်ပြီးဆင်းရဲရတာဒါကြောင့်မို့မြတ်စွာဘုရားအဲ့ဒီကိလေသာအာယုံကာမဂုဏ်တွေဟာနည်းနည်းပဲချမ်းသာလေးရှိတာပါတဲ့တကယ်တမ်းကဆင်းရဲဒုက္ခပဲများတယ် တင်နှောင်းသားပေါ်မှာတင်ထားတဲ့ပြားရည်ဇက်ကလေးတစ်ဇက်အဲ့ဒီပြားရည်ဇက်လေးဟာအဲ့ဒါကိုသူကရက်လိုက်လို့ရှိရင်ခြိုတာလေးကနည်းနည်းပဲတဲ့အဲ့ဒီတင်နှောင်းသားကရှာလိုက်လို့ရှာမှာရောက်တဲ့ဒုက္ခကပိုများတယ်အခုလည်းပဲတာယာပွဲလို့ထင်နေတဲ့အဲ့ဒီကာမအာယုန်တွေဟာနည်းနည်းလေးပဲချမ်းသာဆိုတာရှိတာပါ အဲ့ဒီချမ်းသာလေးကိုထင်းတဲ့ချမ်းသာပေါ့သူတော်ကောင်းတွေအနေနဲ့ဆိုအဲ့ဒီချမ်းသာဒီပင်လေးဖြစ်ပြီးပြက်နေရလို့အဲ့ဒါဒီဒုက္ခလို့ပြန်ယူလိုက်တော့ချမ်းသာမရှိဘူးဆင်းရဲပဲပြန်ဖြစ်သွားတယ်အဲ့တော့ချမ်းသာလို့ထင်းတဲ့အရာလေးကလည်းတကယ်တော့နည်းနည်းလေးပဲအဲ့ဒီနည်းနည်းလေးကိုကိုကိုကိုအဟုတ်ထင်းပြီးတော့ပဲအဲ့ဒီနောက်မှာတာယာဝယ်တွေနောက်ကို လိုက်နေတော့ဒုက္ခတွေရောက်ပြီးရောက်ကြရတယ် အဲ့ဒီတော့အဲ့ဒီအစင်းနေနောက်ကဲလိုက်တော့ဥဒ္ဒနောဒကာဒကမတွေဒီတက်သက်ဘယ်တော့မှဆုံးမှာတော့လှတယ်လှတယ်ဆိုတဲ့အစင်းနေနောက်လိုချင်တဲ့လောဘနဲ့လိုက်လိုက်ရင်လိုက်ရင်နဲ့မျက်စိကပြည့်တယ်လို့ဆိုတဲ့နေ့ရှိသလားရသော်ဖေဟာမာဂန္ဒီပုံထားကြီးကြတော့အဲ့ဒီမျက်စိကမင်းလိုက်တာဘယ်တော့ဆုံးမှာတော့ ਨੇ သေသွားတဲ့လူတယောက်ကရောတဲ့မာဂဏီတဲ့သူကသေသွားတာမျက်စိကဝါလို့သေတယ်ဆိုတာရှိသလားတဲ့မရှိဘူးဖေရတဲ့အဲ့တော့မရှိတာကြီးမင်းကဘာဖြစ်လို့အဲ့ဒီအရာကြီးလိုက်ပြည့်အောင်ဖြည့်မှာတော့အော်ဒီမျက်စိနဲ့အစင်းနဲ့ဘလောက်တိုက်တိုက်ဘယ်တော့မှမဝဘယ်တော့မှမပြည့်တဲ့ဟာကြီးသမုဒ္ဒရာတဲ့ရေတွေမြစ်ကြီးလေးဆိုမြင့်ငယ်900နေတိုင်းစိတ်နေတာပြည့်တယ်မှမရှိတာ အခုလည်းပဲဒီတိုင်းမျက်စိကနေအဆင့်တွေမြင်သမျှမြင်သမျှဘယ်တော့မှပြည့်တယ်မှမရှိဘူးအဲ့တော့ကဲအဲ့ဒီဟာကိုလိုက်မနေတော့ပဲနဲ့ကဲအဲ့ဒီပေါ်မှာပဲဖြစ်ချင်းပြက်ချင်းအနိစ္စဒုက္ခအနတ္တအတုပလက္ခဏာတွေပဲတင်ပြီးတော့မင်းရှုနေလိုက်ရင်မင်းမကောင်းဘူးလားတဲ့ဟောအကောင်းတာပေါ့ရှင်ဗျာတဲ့မဆုံးတဲ့လမ်းကြီးလိုက်နေတာနဲ့ဆိုင်တပိတော့ညံမြင်ရှင်းပြီဗျာ အကျဉ်တော့ကကြတော့အဲ့လိုမဟုတ်ဘူးဒီအာယုံလေးတွေခံစားနေရတာလေးတွေမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါလှတယ်လှတယ်ဆိုကြည်ပြီးရင်ကြည့်ခြင်းနဲ့ဒါလေးတွေကိုခံစားနေရတာအကောင်းထင်နေတာတကယ်တမ်းကြတော့ကိလေသာဘိုးထလို့ဖြေပေးနေရနူနာယောဂဆွဲတဲ့လူတယောက်ကအဲ့အနူနာကတခါတည်းရားတာရားတဲ့အခါကျတော့ तू ကဘာလုပ်ရလဲမီးလေးกินလိုက်တာ မီးဘူးလေးပေးလိုက်တဲ့ခါကျတော့ပိုးလေးကငြိမ်းကြသွားတော့အဲကောင်းလိုက်တာခုကြတော့ဟာတခါပိုးကထလာပြန်ပြီတော့ဘာသွားလို့မီးထထกินရတာနောက်ကြတော့အဲ့ဒီနူနာယောဂါပျောက်အောင်ကုနိုင်တဲ့ဆရာနဲ့တွေ့ပြီးကုလဲကုလိုက်ရောနူနာယောဂါကမရှိဘူးမရှိတော့ဟဲ့ကောင်မင်းခါတဲ့မီးမြင်ရင်ဟိုမှာသွားသွားกินနေတာမီးသွားกินအောင်လေသူမီးဆိုတာပူတယ်ဗျလို့ပြောတယ် သူကမိပူမသိသွားပြီတဲ့ဘာလို့လဲယောဂါပျောက်သွားလို့အရင်တော့ကယောဂါမပျောက်တော့ပူလို့ပူမမသိဘူးတဲ့ဒါကြောင့်မို့ဥစဉ်တော်တရားဓမ္မတွေမျက်စိနဲ့အဆင့်နဲ့တိုက်တဲ့အခါမှာကိလေသာစိတ်တွေဖြစ်နေရတာလောဘတွေဖြစ်နေရတာຢာကတွေဖြစ်နေရတာနော်အဲ့ဓာတွေဟာ အပူမီးတယ်တဲ့အဲ့ဒီပေါ်မှာနှလုံးမသွင်းတတ်လို့နှလုံးသွင်းမမှန်လို့ မနက်မောလင်းလို့ညအိယာဝင်သည့်တိုင်အောင်မျက်စိနှကွင်းနဲ့မြင်တိုင်းမြင်တိုင်းမှာအဲ့ဒီပေါ်မှာလောဘရဲ့အာယုန်တွေဒေါသရဲ့အာယုန်တွေမောဟရဲ့အာယုန်တွေကိလေသာအာယုန်တွေဖြစ်နေတာအဲ့ဒါကိုတဲ့ဘာနဲ့လောက်ရပါလဲနောက်ကအရှုညံနဲ့အစာထိုးထိုးပြီးရှုပါ။အော်မြင်တဲ့အစင်းလေးကိုအနိစ္စလို့ရှုနေတဲ့ပုဂ္ဂိုလ်ကမျက်စိနဲ့အစင်းနဲ့တိုက်တဲ့အခါလဲအော်မမြဲပါလား။ ဒါအနိစ္စလက္ခဏာနဲ့ရှုမမြဲတဲ့သဘောတလုံးကိုပဲသူကရှုနေတယ်ဒုက္ခလက္ခဏာနဲ့ရှုတဲ့ပုဂ္ဂိုလ်ကလည်းဩဒီအဆင့်တွေဟာဆင်းရဲခြင်းဒုက္ခပါလားဟောမြင်နေရတဲ့အဆင့်ကတစ်ခုပြီးတစ်ခုမြင်လိုက်ပြက်လိုက်မြင်လိုက်ပြက်လိုက်မြင်လိုက်ပြက်လိုက်အဲ့ဒီလောက်မြင်လိုက်ပြက်လိုက်ဖြစ်နေတဲ့သဘောတွေကမြဲသလားကြည့်လေမမြဲဘူးပြောင်းနေတာအခုမျက်စိနဲ့အဆင့်နဲ့တိုက်တဲ့အခါ အင်းကြီးကိုကြည့်လိုက်ရင်အဝါရောင်လေးမြင်မယ်အပြာရောင်လေးမြင်မယ်အစိမ်းရောင်လေးမြင်မယ်ဟောပြောင်းနေတာတမျိုးပြီးတမျိုးပြောင်းပြောင်းမြင်နေရတာအဲ့ပြောင်းလဲနေတဲ့သဘောဒီအနိစ္စတဲ့အဲ့ဒီအမျက်မပြတ်တလဲသာဖောက်ပြန်ပြောင်းလဲနေရလို့အဲ့ဒါဒီသင်္ခါရဒုက္ခတဲ့အော်ဒုက္ခတွေပါလားမြင်နေရတဲ့အစင်းတွေအော်ဒီမျက်စိနဲ့အစင်းနဲ့ဒီဟာနဲ့မပြောင်းပါနဲ့မရွေ့ပါနဲ့လို့ပြောလို့မရဘူး အစိုးမရတာဒီအနတ္တဟောအနတ္တရဲ့လက္ခဏာနဲ့အစင်းလေးတစ်ခုရဲ့အပေါ်မှာမြင်တာလေးပေါ်မှာအနေစာရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာကိုအစာထိုးထိုးထိုးထိုးပြီးတော့ရှုတာရှေ့ရကိလေသာစိတ်ဖြစ်တာကိုနောက်ကမက်စိတ်ကုသိုလ်စိတ်နဲ့အစာထိုးထိုးထက်လိုက်တာအဲ့ဒါဝီရိယပဲဝီရိယနဲ့တခါတည်းအကုသိုလ်နေရာကိုကုသိုလ်နဲ့အစာထိုးထိုးပေးလိုက်တာအဲ့ဒီကနေမှတာယာဝယ်အစစ်နဲ့မြင်လို့ ကိလေသာအာယုံနဲ့ဖြစ်ပြီဆိုရင်ဩအတုပါကြီးပါလားအပုပ်ကြီးပါလားဟောအတုပါလက္ခဏာနဲ့ရှုတာတင့်တယ်တယ်လို့မမြင်တော့ရင်အဲ့ဒီနေရာမှာတဏှာယာကမဖြစ်တော့ဘူးတင့်တယ်တယ်ตาယာဘွယ်လို့ထင်လိုက်လို့အဲ့ဒီလိုထင်လိုက်တဲ့အချိန်မှာကိုယ့်ရဲ့စိတ်မှာကိလေသာတွေအနှိမ့်ဆက်ခံလိုက်ရတာပူလောင်ခံရပြီတဲ့ဒါကြောင့်မို့မိဟုံဟုံတောက်နေလို့မြတ်စွာဘုရားပြောတာရာဂမီတွေဒေါသမီတွေမောဟမီတွေတောက်လောင်နေခံရပြီ အဲ့ဒီတော့အဲ့ဒီနေရာမှာအစာထိုးထိုးထိုးထိုးရှုတော့အဲ့ဒီမျက်စိအစင်းနဲ့မြင်တဲ့ကိလေသာအာယုန်တွေမှန်သမျှပေါ်မှာအဖြစ်နည်းနေလာပြီတဲ့ဘာလို့လဲညံအစာထိုးထဲလို့နော်ညံအစာထိုးထိုးပြီးတော့တခါတည်းရှေ့ကကိလေသာစိတ်ကိုနောက်ကမစိတ်နဲ့အစာတွေထိုးထိုးထဲတာနောက်ကကုသိုလ်စိတ်တွေနဲ့ထိုးထိုးထဲပြီးတော့အဲ့လိုရှုလို့အဲ့ဒီမှာကိလေသာ ကာမဂုဏ်ဆင်းရဲကို လွန်မြောက်အောင်ကျင့်နိုင်ပါတယ်အဲ့လိုနီးနဲ့မျက်စိပေါ်မှာနော်နားနဲ့အတန်နဲ့တိုက်တဲ့အခါလဲဒီတိုင်းပဲနားကြည်လေးလဲရှိလို့ဟိုကအတန်လေးလဲလာလို့ကြားတဲ့အပေါ်လေးပေါ်မှာသွားပြီးတော့သူကသူခံစားတဲ့သဘောလေးတွေဖြစ်ရတယ်သူ့အကြောင်းကြောင့်သူ့အကျိုးဖြစ်လာတဲ့အဲ့ဒီကောင်းသဘောဆိုးသဘောခံစားတဲ့သဘောလေးဟာသူကသူခံစားပြီးတော့ပြတ်တဲ့သဘောအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုပြီးတော့အဲ့ဒီလိုတာမြင်အောင်ရှုသမ်းပါ ကြားတဲ့အတန်တွေရဲ့အပေါ်မှာလည်းပဲအနေစာဒုက္ခအနတ္တအတုပကြားတာအတုပဘလို့ရှုမှာတော့ဆိုတော့ဥပမာကိုနှစ်သက်တဲ့ပုံကိုတယောက်ရဲ့အတန်ကြားလိုက်တယ်အတန်ကြားလိုက်တာနဲ့အဲ့ဒီအတန်ရဲ့အပေါ်မှာ ကိုကဩตายဖွယ်နှစ်သက်ဖွယ်သူ့ရဲ့ဘာဝယူမှာလဲအစင်းတွေအာယုန်တွေနမိတ်တွေသွားယူမှာလှတယ်ကိုနှစ်သက်တဲ့အာယုန်ယူမိရင်လောဘတွေတဏှာတွေဖြစ်တော့ အော်ကြားနေတဲ့ဒီအတန်ပိုင်ရှင်ဟာနော်ဘသူပဲဖြစ်ဖြစ်ကိုနှစ်သက်တဲ့သူပဲဖြစ်ဖြစ်မနှစ်သက်တဲ့လူပဲဖြစ်ဖြစ်အလုံးဟာအပုတ်ပဲအပွားပဲကြီးကန်းတန်ကြားရင်အဲ့ကြီးကန်းလေးဟာအပုတ်အပွားပဲခွဲတန်ကြားရင်အဲ့ခွဲရှုလိုက်ရင်အပုတ်အပွားပဲဖြစ်သွားအောင်ထိအဲ့ဒါမျိုးသူတော်ကောင်းတွေကရှုတာဒါကြောင့်ပေါ့မြက်သေကာနာနေကြတော့မျက်စိအာယုန်တွေကအရင်ဆုံးချုပ်မျက်စိအာယုန်တွေကချုပ်ပြီးမျက်စိကတဖြည်းဖြည်းနဲ့မမြင်တော့သေကာနာနေကြတယ် ပုံလာဝါလာအဲ့ဒီဝါလာတဲ့အခါကျတော့ဘာကကြံသေးလဲဆိုအတန်ကကြံသေးတာကြားနေတဲ့အတန်လေးတွေကြားနေသေးတာသူကသူအောက်ကနေမှသွေးတွေဘာတွေကလည်းတဖြည်းဖြည်းဆုပ်ဆုပ်ဆုပ်ဆုပ်ပြီးတော့တခါတည်းခြေပြားလက်ပြားတွေလည်းအေးလာပြီတဖြည်းဖြည်းသွေးတွေကလည်းဆုပ်လာပြီအဲ့ဒါမျိုးသွေးတွေဆုပ်ပြီးတော့မျက်စိတွေကလည်းဝါပြီးလာတဲ့အချိန်အဲ့ဒီအချိန်မှာအတန်လေးတွေကကြားသေးတယ် အဲ့ဒီကြားနေတဲ့အတန်လေးတွေကြားနေတာလေးရဲ့အပေါ်မှာသွားပြီးတော့အဲ့ဒီမှာခွဲဟောင်လိုက်လို့ခွဲတန်လေးဒါတရားမရှိတဲ့ပုဂ္ဂိုလ်ပေါ့နော်ဒူအဖြစ်တရားလည်းရှုမှတ်ထားတဲ့ပုဂ္ဂိုလ်ခွဲမြင်ခွဲပဲသိတယ်အတုပလည်းမသိဘူးရုပ်လို့လည်းမရှုတတ်ဘူးနာလို့လည်းမရှုတတ်ဘူးဒီခွဲဆိုတာလည်းယုံနဲ့နာနဲ့ပဲကြီးကန်းဆိုတာလည်းယုံနဲ့နာပဲသာသမီဆိုတာလည်းယုံနဲ့နာပဲဝိပဿနာဉာဏ်နဲ့တင်ပြီးရှုထားတတ်တဲ့အဲ့ဒီပုဂ္ဂိုလ်ကျတော့ အော်ပြောနေတာကခွေးကြောင်ကြက်ငှက်သားလို့သမီးလို့လူလို့တာပြောနာရှိတာတော့ယုံနဲ့နာမည်ရှိတယ်ယုံနံလို့လည်းသိတယ်အဲဒါကြီးကအပုံကြီးအပွားကြီးလို့အာသုဘလို့လည်းသိတယ်အဲ့ဒီလိုတခါတည်းရှုထားတဲ့ပုဂ္ဂိုလ်အနေဆလက္ခဏာနဲ့ရှုတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီမြင်တဲ့အစင်းလေးပေါ်မှာလည်းအနေဆလို့ရှုတယ်ကြားတာပေါ်မှာလည်းအနေဆလို့ရှုတတ်တယ်ဒုက္ခနဲ့ရှုထားတဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲဒုက္ခလက္ခဏာနဲ့တခါတည်းမြင်တာလည်းဒုက္ခကြားတာလည်းဒုက္ခနားတာလည်းဒုက္ခ ဟောအနတ္တလက္ခဏာနဲ့ရှုထားတဲ့ပုဂ္ဂိုလ်ကလည်းအော်မြင်တာလည်းအနတ္တကြားတာလည်းအနတ္တနာတာလည်းအနတ္တအနတ္တလက္ခဏာညာအနိစ္စလက္ခဏာညာဒုက္ခလက္ခဏာညာနဲ့ပဲဖြစ်ဖြစ်ယုံနာနဲ့ပဲပိုင်းခြားသိသိနော်အတုဘလိုပဲရှုရှုတခုခုရှုတတ်လိုက်ရင်အဲ့ဒီပေါ်မှာဥပါဒံမစွဲတော့အဲ့လိုမရှုတတ်တဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေအဲ့ဓာတွေကြောသွားပြီဒေဂာနာတိကြောခွေရဦးဟော ခွေးလေးဝင်ခွေးဦးတဲ့အတန်လေးခွေးလိုပဲသိလာတယ်အဲ့ဒီအချိန်လေးမှာများဖြတ်ဆိုချုပ်လိုက်ဥပါဒါနပစ္စယဘဝခွေးဆိုတဲ့အတန်လေးကြားလိုက်တာနဲ့အဲ့ဒီပေါ်မှာသွားပြီးတော့ဥပါဒံလေးခွေးဆိုတဲ့ဥပါဒံလေးဖြစ်လိုက်ပြီတဲ့ကိုယ့်ရဲ့အာယုံကခွေးကလည်းမြင်မှုနေပြီးသားအာယုံထဲမှာလည်းခွေးဆိုတဲ့အာယုံလေးကလည်းပေါ်လာအဲ့ချိန်လေးသေးတော့ခွေးဖြစ်သွားတာကြီးကန်းဆိုတဲ့အတန်လေးအာအနဲ့អော်တဲ့အတန်လေးကြားပြီးတော့အဲ့ဒီချိန်လေး တရားမရှုတတ်တဲ့ပုဂ္ဂိုလ်အဲ့ဒီအချိန်လေးလဲပြီးတော့အဲ့ဒီမှာတခါတည်းကြီးကန်းဖြစ်တာတဲ့ဒါကြောင့်မို့ဥစ္စံတော်ဒကာဓမ္မတွေဒီဝိပဿနာအလုတ်ဆိုတာညာအလုတ်အဲ့ဒီကိုယ့်ရဲ့မြင်သမျှကြားသမျှအခုဒါနမူနာလေးတွေပေးဖော်လိုက်တာကျန်တဲ့တရားတွေလည်းဆက်ဖော်အောင်ဥစ္စ9မျိုး6မျိုးလို့အကုန်လုံးကိုဒီရှုပ်ွက်နဲ့ပတ်သက်လို့မရှင်းတော့ဘူးเนาะဘာလို့လဲဆိုခါတိုင်းအကြိမ်ကြိမ်နဲ့ဥစ္စံတို့ရှင်းထားတယ်အဲ့တော့မျက်စိနဲ့အစင်နဲ့တိုက်တဲ့အခါမှာလည်း အနိစ္စလို့ရှုမလားဒုက္ခလို့ရှုမလားအနတ္တလို့ရှုမလားအတုပလို့ရှုမလားတခုခုနဲ့ရှုလိုက်စမ်းပါနားတဲ့အတန်နဲ့ကြားတဲ့အခါကျတော့လေအနိစ္စလို့ရှုဒုက္ခလို့ရှုအနတ္တလို့ရှုအတုပလို့ရှုနားနဲ့အတန်နဲ့တိုက်တဲ့အခါကျတော့လေအဲ့ဒီလက္ခဏာအတုပလက္ခဏာပါထက်ပြီး၄ချက်ပေါ့နော်အဲ့ဒီလိုတာအနတ်နဲ့အဆင်းနဲ့အနတ်နဲ့တိုက်တဲ့အခါရှာနဲ့အရာသားနဲ့တိုက်တဲ့အခါကိုယ်နဲ့အတွေ့အထိနဲ့တွေ့တဲ့အခါ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 ဘာတခုမှအစောမရပါလားဘာတခုမှငါမပိုင်မာလားလို့ရှုရအနတ္တအဲ့ဒီလိုအနတ္တလက္ခဏာဉာဏ်နဲ့ရှုတာယာဝယ်လို့ထင်တဲ့အစင်းတွေရဲ့အပေါ်မှာအတုပလက္ခဏာလဲရှုအဲ့ဒီလိုရှုမယ်ဆိုလို့ရှိရင်အဲ့ဒီရှုတဲ့အပိုင်းမှာဝီရိယကတွန်းတွန်းတင်ပြီးတော့ရှေ့ကကိလေသာစိတ်ဖြစ်ရင်နောက်ကတခါတည်းမက်စိတ်ကအစာထိုးထက်ရှေ့ကနော် ဖြစ်ပေါ်လာတဲ့ရှေ့ကအမြင်မှားအယူမှားမှန်သမျှရဲ့အပေါ်မှာနောက်က message တွေအစားထိုးထိုးထိုးထိုးပြီးတော့အဲ့ဒီလိုရှုလိုက်မယ်ဆိုရင်တော့အဲ့ဒီကိလေသာအာယုန်ကာမဂုဏ်ဆင်းရဲတွေကအကုန်လုံးလွတ်မြောက်နိုင်တယ်။သောသောမာဂန္ဒီပုံနာကြီးကမြတ်စွာဘုရားအဲ့ဒါလေးပဲခေါ်လိုက်တာ။မင်းကွာတဲ့ဒီအာယုန်နဲ့နောက်လိုက်နေလဲမင်းဆုံးမှမဆုံးတော့ပဲနဲ့။ဘာလို့လိုက်တော့မှလဲ။အဲ့ဒီတော့ မြင်တာလေးပေါ်မှာလည်းဖြစ်တယ်ပြက်တယ်ရှုချလိုက်ကြားတာပေါ်မှာလည်းရှုလိုက်နာနာပေါ်မှာလည်းရှုလိုက်စားတာပေါ်မှာလည်းရှုလိုက်တွေ့သမျှမြင်သမျှကြားသမျှနာသမျှအပေါ်မှာအနိစ္စရှုမလားဒုက္ခရှုမလားအနတ္တရှုမလားအဲ့ဒီလိုတာကိုကဝိပဿနာဉာဏ်နဲ့တင်းတင်းတင်းတင်းပြီးတော့ဒါလက္ခဏာရင်၃ပါးပိုင်းခြားပြီးတင်ရှုလိုက်ရင် ဟော ကိလေသာဖြစ်ခွင့်မရတော့ဘူးမရတော့ကိလေသာအာယုံဆင်းရဲမှုတွေအကုန်လုံးချုပ်ရတယ်ဆိုမှန်လိုက်တာဖျား ဟိုတုန်းကတော့တပည့်တော်ကအရှင်ဘုရားကိုအထင်လွဲတယ်ဖေရဘာလို့လဲဆိုတော့တပည့်တော်တို့လောကီလူသားတွေကဒီအစင်းလေးကလှရင်ဒီတဲ့လှအောင်ပိုလောက်ရတဲ့လောကကြီးလေဖေရဒီအတန်လေးကိုตายရတယ်ဆိုရင်ဒီတဲ့ကောင်းအောင်ပို့ပြီးတော့ကြိုးစားရတဲ့လောကအဲ့ဒီလိုအစင်းနဲ့နာနဲ့အတန်နဲ့အရသာတွေဆိုတဲ့ကာမဂုဏ်၅ပါးကိုခံစားနေတဲ့လောကကြီးထဲမှာအရှင်ဘုရားက မခံစားဖို့ဟောတော့ အရှင်ဘုရားကလောကကိုဗျောင်းမြန်လုပ်တဲ့လူလို့တပည့်တော်မြင်တာဒါမာဂန္ဒီကမြင်တာမာဂန္ဒီပုံနာကြီးကမြတ်စွာဘုရားကအခုသူတို့ကိုသေးသေးချာချာလဲပြောလဲပြောပြလိုက်ရောတဲ့အဲ့ဒီမှာတွေဲဘာမှမရှိတော့ပါဘူးအဲ့ဒီကြတော့နော်ကဲဘာရှိသေးလဲအဲ့ဒီကြတော့ဩမမြဲတဲ့သဘောဆင်းရဲတဲ့သဘောအစိုးမရတဲ့သဘောတွေ အနိစ္စရဲ့လက္ခဏာကိုမြင်တယ်ဒုက္ခရဲ့လက္ခဏာကိုမြင်တယ်အနတ္တလက္ခဏာကိုမြင်တယ်ဆိုတော့အော်ဒီလိုနေလိုက်မှအာယုန်တွေဟာငြိမ့်သွားပါလားလို့ဟောအဲ့ဒီလိုလဲသိရောမှန်ပါဗျာဟိုတုန်းကတော့ဒီအာယုန်နေနောက်ကိုလိုက်နေရတာတပည့်တော်တို့ကအကောင့်ထင်နေတာဖရာအခုကျတော့အရှင်ဘုရားပြောမှဘလောက်လိုက်လိုက်မဆုံးတဲ့အာယုန်နေနောက်လိုက်နေတပည့်တော်တို့ မော်ပို့ပြီးတော့ဒုက္ခပဲရောက်မှာဒီနေ့ကစားပြီးအာယုန်နေတိမ့်ပြီးတော့တပြီတော့အာထုတ်တော့မယ်ဖះဆိုအာထုတ်လိုက်တာဟောဘာဖြစ်လဲယဟန္တာကြီးဖြစ်သွားတာဒါကြောင့်မို့ကြိုးစားပြီးတော့အာထုတ်လိုက်လို့ရှိရင်တဲ့ဝီရိယကိုတင်လိုက်လို့ရှိရင်မတရားဖို့တရားတွေကိုလည်းရနိုင်လို့မြတ်စွာဘုရားကကာမဂုဏ်ဆင်းရဲတွေကိုဘလို့ခြုံငိမ့်အောင်လုပ်ရမလဲဆိုရင်ဝီရိယနဲ့တင်ပြီးတော့ကြိုးစားလိုက်ပါလို့အဲ့ဒါ အခုအာလာဝကဘလူးကိုဖြေတာနောက်ပြီးတော့ကိလေသာကိုတဲ့စိတ်မှာဖြစ်နေတဲ့ကိလေသာကိုမြတ်စွာဘုရားစင်ကြယ်အောင်ဘလို့လုပ်ရအောင်မလဲဖေရနောက်ထပ်ထပ်မိတဲ့မေကွန်းနော်နောက်ထပ်ထပ်မိတဲ့မေကွန်းကစိတ်မှာဖြစ်ပေါ်နေတဲ့ကိလေသာတွေကိုဘလို့စင်ကြယ်အောင်လုပ်ရမှာတော့ဖေရလို့အာလာဝကကြီးကမေးလိုက်တယ်မြတ်စွာဘုရားကပညာနဲ့စင်ကြယ်အောင်လုပ်လို့ရတယ် ပညာနဲ့ပဲစင်ကြအောင်လုပ်လို့ရမှာတဲ့နော်ကြံတာနဲ့လုပ်လို့မရဘူးတဲ့ဦးဇင်းတို့ရဲ့စိတ်တဏ္ဍာမှာလောဘတွေဒေါသတွေမောဟတွေတဏှာတွေမာနတွေဒိဋ္ဌိတွေအဲ့ဒီကိလေသာအာယုံကာမဂုဏ်တွေဖြစ်နေတာတွေအဲ့ဒီဖြစ်နေတဲ့သဘောတွေကိုဦးဇင်းတို့တရားတော်မတွေပညာနဲ့ပယ်ရမယ်ပညာဆိုတာဝိပဿနာပညာမတ်ပညာဖို့ပညာ အဲ့ဒီဝိပဿနာပညာမပညာဖို့ပညာဆိုတဲ့အဲ့ဒီပညာတရားတွေနဲ့ဦးဇင်းတို့တရားတော်ကမတွေပယ်ရမယ်အဲ့ဒီပညာရအောင်လုပ်တဲ့အခါမှာဝိပဿနာပညာရအောင်လုပ်တဲ့အခါမှာသီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိဆိုတဲ့အခြေခံ၃ပါးကိုယ့်ရဲ့ခန္ဓာကိုယ်မှာ၅ပါးသီလ အ ਨੇ ဆုံးတည်အောင်သီလဝိတ္တုတွေဖြစ်အောင်လုပ်ရတယ်နော်ဥပုပ်သရင်သီလအချိန်တွေမှာဥပုပ်သီလတွေစောင့်တည်ရတယ်အဲ့ဒီလိုခန္ဓာကိုယ်မှာအခြေခံသီလနောက်တော့အိန္ဒြိယသံဝရသီလအဲ့ဒီသီလတရားတွေကိုယ်မှာတည်အောင်လုပ်ပြီးရင်မိမိရဲ့စိတ်ကိုတည်ငြိမ်အောင်လုပ်တဲ့စိတ်တဝိတ္တုတိ ပြီးရင်ဒီခန္ဓာ၅ပါးယုံနာ၂ပါးသည်အော်ဒီခန္ဓာကြီးဟာငါကုံမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဒီယုတ်တရားတွေကလည်းငါမပိုင်ဘူးငါမဆိုင်ဘူးအစိုးမရဘူးဒီယုတ်သဘောတွေဟာ သူ့သဘောသူပဲလို့ယုတ်သဘောရဲ့အပေါ်မှာ သူ့တဘာဝသူ့အတူငါကုံမဟုတ်တဲ့အကြောင်းနာငါလည်းပဲငါမပိုင်တဲ့အကြောင်းငါအစိုးမရတဲ့အကြောင်းနာငါလည်း အဲ့ဒီလိုနာငါလည်းငါမပိုင်ဘူးအစိုးမရဘူးရုပ်ကလည်းငါမပိုင်ဘူးငါအစိုးမရဘူးလို့အဲ့ဒီလို ပိုင်ချပြီးတော့သိအောင်ရှုမှတ်တာကဒိဋ္ဌိဝိသုဒ္ဓိအဲ့တော့သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိ၃မျိုးသီလကိုစင်ကြအောင်လုပ်တယ်စိတ်ကိုစင်ကြအောင်လုပ်တယ်အယူမှန်ကန်အောင်လုပ်တယ်အော်အခုတရားဟောတိုင်းဟောတိုင်းမှာဒီခန္ဓာကိုယ်ကြီးကမြတ်စွာဘုရားက ရှစ်သားတို့ဒီခန္ဓာကိုယ်ကြီးကမင်းတို့ကိုယ်ပိုင်မဟုတ်ဘူးမင်းတို့ဥစ္စာမဟုတ်ဘူးမင်းတို့ငါကိုယ်လိုမစွဲနဲ့ငါဟာလိုမစွဲနဲ့လမ်းဘေးမှာရှိနေတဲ့သိရွက်တွေမြက်တွေအဲ့ဒါတွေနဲ့အတူတူပဲနော်အဲ့ဒီသိရွက်တွေမြက်တွေနဲ့အတူတူကိုမင်းတို့စိတ်ထားရမှာဒီခန္ဓာကိုယ်ကြီးကိုငါကိုယ်လိုမြန်မစွဲလိုက်နဲ့ငါဥစ္စာလိုမြန်မစွဲလန်းလိုက်နဲ့ဒီခန္ဓာကိုယ်ကြီးဟာဘာတစ်ခုမှမင်းတို့ပိုင်တာမရှိဘူးခြေပြားကနေဆံပြားထိတိုင်အောင်ဘာတစ်ခုမှ မင်းတို့အမိန်ပေးလို့မရဘူးဟောဖះကဒိဋ္ဌိခွာတာအဲ့ဒီအဆင့်30ဒီဥဒ္ဒနောတရားဓမ္မတွေအဲ့ဒါဝိပဿနာဉာဏ်နဲ့မရောက်သေးဘူးနော်သီလကိုစင်ကြအောင်လုပ်တယ်စိတ်ကိုစင်ကြအောင်လုပ်တယ်အယူစင်ကြအောင်လုပ်တယ်ဆိုတော့အဲ့ဒါသီလဝိတ္တုစိတ်တဝိတ္တုဒိဋ္ဌိဝိတ္တုအဲ့ဒီ၃ပါးဒီအဲ့ဒါအခြေခံပဲရှိသေးတယ်နော်နာယောက်ကိုပိုင်းခြားပြီးတော့ သိအောင်လုပ်တဲ့အဆင့်အဲ့ဒီအဆင့်ကနာယောကိုပိုင်းခြားသိအောင်လုပ်တဲ့အဆင့်ပဲရှိသေးတယ်အဲ့ဒီကနေမှအကြောင်းနဲ့အကျိုးတွေကိုဆင်ញင်သုံးသပ်နော်အဲ့ဒီအကြောင်းနဲ့အကျိုးဆင်ញင်သုံးသပ်တဲ့ပစ္စယပရိက္ခယညာအော်မျက်စိနဲ့အဆင်းနဲ့တိုက်တယ်မျက်စိကလည်းအကြောင်းတရားအဆင်းကလည်းအကြောင်းတရားမျက်စိအဆင်းနဲ့ဟောမျက်စိရဲ့အဆင်းရဲ့အကြောင်းနှစ်ခုတိုက်လိုက်လို့ဉာဏ်သိစိတ်ဆိုတဲ့အကျိုးတရားပေါ်ရတယ် မျက်စိကလည်းကန်းနေရင်အဆင်းကိုမမြင်ရဘူးအဆင်းကလည်းရှေ့ရောက်မလာရင်မျက်စိထဲမှာမမြင်ရဘူးအော်ဒီအကြောင်းနှစ်ခုတိုက်ဆိုင်လို့သာလျှင်မြင်သိစိတ်ဖြစ်တာမြင်သိစိတ်ကအကျိုးဟောအဲ့ဒီမြင်သိစိတ်ရဲ့စောတော့ကအဆင်းနဲ့မျက်စိအကြည့်ရဲ့အဲ့ဒီသုံးခုပေါင်းစုံလိုက်လို့ပေါ်လာတဲ့ဖတ်တာဆိုတာကအကျိုးဩမြင်သိတဲ့ကအကြောင်းဖတ်တာကအကျိုးဩဖတ်တာဆိုတဲ့အကြောင်းကြောင့် ခံစားမှုဝေဒနာဆိုတဲ့အကျိုးတရားကြီးဖြစ်ရပါလား။အော်ဝေဒနာကအကျိုးဖတ်တာကအကြောင်းအဲ့ဒီဝေဒနာရဲ့အပေါ်မှာအခုပြောသလိုအနိစ္စဒုက္ခအနတ္တအတုပလို့မရှုနိုင်ခဲ့လို့လိုချင်တယ်ဆွဲလန်းတယ်ရအောင်ပြုလုပ်တယ်ဆိုတဲ့လောဘတွေဒေါသတွေမောဟတွေဖြစ်ရတာကအကျိုးဝေဒနာကအကြောင်းအဲ့ဒီတဏှာတွေ လောဘတွေဖြစ်ရတာကအကျိုးတဲ့အဲ့ဒီလိုအကြောင်းအကျိုးပြိဿသမုပ္ပါစိတ်ရဟတ်ကိုနားနဲ့အတန်းနဲ့တိုက်လဲဒီတိုင်းပဲအကြောင်းနဲ့အကျိုးနှာခေါင်းနဲ့အနတ်နဲ့တိုက်လဲအကြောင်းနဲ့အကျိုးရှာနဲ့အရာသားနဲ့တွဲထီလဲအကြောင်းနဲ့အကျိုးအော်အကြောင်းနဲ့အကျိုးဖြစ်ပြီးတော့အကြောင်းနဲ့အကျိုးချုပ်သွားတာပဲရှိပါလားလောကကြီးမှာအကြောင်းနဲ့အကျိုးကင်းတယ်ဆိုတဲ့အရာဟာနိဗ္ဗာန်နဲ့အာကာသကောင်းရင်ဒီနှစ်ခုပဲရှိတယ်ဟာဒီတည်နေတဲ့အာကာသ ကောင်းကင်ကြီးဟာလည်းအကြောင်းကြောင့်တည်တာမဟုတ်ဘူးတဲ့အာဂတကောင်းကင်နိဗ္ဗာန်လည်းဒီတိုင်းပဲအကြောင်းအကျိုးကင်းတယ်ဆိုတာနိဗ္ဗာန်နဲ့အာဂတကောင်းကင်ပဲရှိတယ်လို့အရှင်နာဂတိမထေကမိလိန်နာမင်းကြီးကိုမဲတာကျန်နာတွေကတခါကြီးအကုန်အကြောင်းအကျိုးဆက်ဖြစ်နေတာတွေကြီးပဲတဲ့အဲ့ဒီလောဘတွေဒေါသတွေမောဟတွေအာယုန်တွေဟာဒီမျက်စိနဲ့အစင်းနဲ့တိုက်ဆိုင်မှုကနေစပြီးဖြစ်သွားတဲ့အကြောင်းအကျိုးဆက်ကြီးတွေအဲ့ဒီပေါ်မှာ အကြောင်းကြောင့်ဖြစ်ပြီးတော့အကျိုးတွေပျက်စီးသွားရတာအဲ့ဒီအကျိုးကနေတခါအကြောင်းပြန်ပြုတ်ပြီးတော့နောက်ထပ်အကျိုးဖြစ်လိုက်အကြောင်းဖြစ်လိုက်အကြောင်းဖြစ်လိုက်အကျိုးဖြစ်လိုက်နော်ရုပ်နဲ့နာနဲ့ကလည်းအကြောင်းအကျိုးနော်စိတ်ကလေးကစားခြင်းနဲ့ဆိုတဲ့စိတ်လေးပေါ်လာလို့ဟောမိဘเจ้าကိုယုံကြည်ကလိုက်ပြီးတော့စားတရားသွားချရတာနာကအကြောင်းရုပ်ကအကျိုးဟောခန္ဓာကိုယ်ကြီးကလိုက်ပေးနေရတာတဲ့တခါတလေကြတော့လေခန္ဓာကိုယ်ရဲ့က အရင်ဆုံးဖြစ်ခြင်းနဲ့ဟာတွေစိတ်ကပြန်ပြီးတော့လိုက်ပေးရတာရှိတယ်အဲ့ဒီကြတော့လေရုပ်ကအကြောင်းနာကအကျိုးတဲ့နော်အဲ့ဒီမျက်စိနဲ့အဆင်းမြင်တဲ့အခါကျတော့ရုပ်ကအကြောင်းလေမျက်စိဆိုတာလဲရုပ်အဆင်းဆိုတာလဲရုပ်အဲ့ဒီယုတ်နှစ်ခုပေါင်းစုံလိုက်လို့မြင်သိသိဆိုတဲ့နာမ်တရားကနောက်မှပေါ်ရတာနာမ်ကအကျိုးဟောမျက်စိနဲ့အစင်းနဲ့တိုက်တဲ့အခါကျတော့အဲ့ဒီကျတော့ယုတ်ကအကြောင်းနဲ့နာမ်ကအကျိုးဖြစ်တာတဲ့ ဒီတိုင်းတာမာကြတော့စိတ်လေးပေါ်ရပေါ်ရကိုတချင်းတန်လေးကြားခြင်းလို့သွားပြီးတော့နားထောင်ရတယ်ဟောနာကအကြောင်းရုပ်ကအကျိုးအဲ့ဒီလိုတခါလဲတခါတလေကြတော့အခုအတန်ကြားတယ်ကြားရာကိုအဲ့ဒီပေါ်မှာပေါ်တာကြတော့ဟောဦးစင်းဟောလိုက်တယ်တရားသံလေးကိုကြားတယ်တခါတခါမတွေနားကြည့်ရှိတယ်ဒီကအတန်ရဲ့နားကြည့်ရဲ့အဲ့ဒီရုပ်နှစ်ခုကအကြောင်းကြားသည်စိတ်ကအကျိုးဟောဦးစင်းတော့တခါတခါမတွေအကြောင်းနဲ့အကျိုး အော်မြင်သမျှတွေ့သမျှနမ်းသမျှစားသမျှတွေ့ထိသမျှတွေဟာအကုန်လုံးအကြောင်းကြောင့်အကျိုးတွေဖြစ်နေပါလားအဲ့ဒီထဲမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးအကြောင်းကြောင့်အကျိုးဖြစ်တာပဲလို့သိရင်အဲ့ဒါပစ္စယပဋိက္ခဉာဏ်ဟောအကြောင်းကျိုးတွေပိုက်ခြားသိသွားတဲ့ဉာဏ်ရပြီအဲ့ဒီဉာဏ်ရရင်လည်းပဲအဲ့ဒီဉာဏ်နဲ့ကအဲ့ဒီဟာဒီအနိစ္စဒုက္ခအနတ္တလက္ခဏာတွေမရောက်သေးလို့အဲ့ဒါဝိပဿနာတွေမရောက်သေးဘူးတဲ့ နော်ဝိပဿနာနယ်တဲ့မကူသေးဘူးတဲ့အဲ့ဒါအကြောင်းအကျိုးတွေကိုဆင်ញင်နိုင်တဲ့သုံးသပ်နိုင်တဲ့ဉာဏ်တွေတော့ရပြီနော်အဲ့ဒီလိုအကြောင်းကျိုးတွေကိုဆင်ញင်သုံးသပ်နိုင်တဲ့ဉာဏ်ရပြီးတဲ့အခါကျတော့မှသမ္မတနာဉာဏ်ဩဒီယုတ်သဘောတွေဟာငါကိုယ်လည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလား ဒီယုတ်သဘောတွေဟာကြည့်လိုက်တဲ့အခါကျတော့အော်ကိုယ့်ရဲ့ခန္ဓာကိုယ်ယုတ်သဘောကြီးမှာအခုတွန်းတယ်ကန်တယ်တွန်းတယ်ကန်တယ်ဝါရောဓာတ်လေးတွန်းသဘောကန်သဘောတွန်းသဘောကန်သဘောလေးကနေကြည့်လိုက်တာကြည့်လိုက်တဲ့အခါကျတော့တကောလုံးမှာတောင်းလာတဲ့သဘောလေးတွေတင်းလာတဲ့သဘောလေးတွေရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမွားမွားမွားမွားဘူသဘောတောင်းသဘောတင်းသဘောအေးသဘောထုံသဘောပေါ်လာလိုက်တဲ့သဘောတွေ တမျိုးပြီးတမျိုးပေါ်လာလိုက်ပါလားအဲ့ဒီပေါ်လာလိုက်တဲ့အဲ့ဒီသဘောတွေကိုကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်အော်မမြဲပါလားဟောအနိစ္စလက္ခဏာညံ့မြင်လာငါခန္ဓာကြီးကမြဲတယ်လို့ထင်နေတာကြီးအခုကပူရာတမျိုးပေါ်လာပြန်ပြီတခါပူရာကြီးကနေတောက်နိုင်ပြောင်းသွားပြန်ပြီတောက်နိုင်ကနေကြိုက်နိုင်ပြောင်းသွားပြန်ပြီဖုံနိုင်ပြောင်းသွားပြန်ပြီကျင်နိုင်ပြောင်းသွားပြန်ပြီအော်အမျိုးမျိုးပြောင်းနေပါလား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 နောက်တော့ခေါင်းပေါ်ကတောက်နေခြေကတောက်နေလက်ကတောက်နေမရှိတော့ဘူးဟောတောက်သဘောတင်းသဘောလေးတွေဟာသူ့သဘောသူဆောင်းနေတာပဲမြင်တော့တယ်ခေါင်းတွေကိုယ်တွေခြေတွေလက်တွေပျောက်သွားတာအဲ့ဒီပြောင်းနေတဲ့သဘောကြီးတွေတခါတလေကျတော့တန်လျာကြီးတွေလို့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့ခြေပြားခေါင်းပြားကိုတခါတည်းတရိတ်ရိတ်နဲ့ပြေးနေတာအဲ့ဒီလိုတန်လျာတွေသဘောတွေလို့တခါတည်းကိုအနှိမ့်စာရမမြဲတဲ့ပြောင်းလဲနေတဲ့သဘောတွေကိုအဲ့ဒီမှာဉာဏ်နဲ့မှမြင်လာပြီ အဲ့လိုမြင်လာတော့အနိစ္စလက္ခဏာကြီးမြင်ပြီအော်ဖြစ်ပြပြောင်းလဲနေရတဲ့သင်္ခါရသဘောကြီးပဲလို့သင်္ခါရရဲ့ဒုက္ခကိုလည်းဉာဏ်နဲ့သုံးတတ်တော့မြင်လာပြီအော်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အော်ဒုက္ခပါလားဒုက္ခသစ္စာအမှန်တရားကြီးပါလားဖြစ်ပြီးတော့ပြက်နေရပါလားဖြစ်ပြီးတော့ပြက်နေရပါလားလို့အဲ့ဒီလိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ရဲ့အပေါ်မှာဥဒ္ဒနောဒကာဓမ္မတွေဆင်ញင်သုံးသပ်ပြီးတော့နေတော့ အဲ့ဒီရဲ့ဒုက္ခကိုမြင်လာပြီညှိငွေ့လာပြီဒီအဖြစ်ကြီးအပျက်ကြီးတဲ့ကိုအဲ့ဒါမျိုးဒုက္ခရဲ့လက္ခဏာအော်ဒီဖြစ်ချင်းပြက်ချင်းသဘောတွေဟာအစွန်းမရပါလားလို့သိနေတာအနတ္တလက္ခဏာဟောအဲ့ဒါကရုပ်ပေါ်ကအနိစ္စဒုက္ခအနတ္တရှုတာအဲ့ဒီလိုပဲတဲ့နံတရားလေးကလည်းရုပ်ပေါ်တိုင်းပေါ်တိုင်းမှာနံလေးကလည်းပြောင်းပြောင်းပြီးတော့ညှို့ရတယ်ရုပ်ပေါ်လို့နံပြောင်းညှို့တယ်ရုပ်ပြောင်းလို့နံပြောင်းတာရုပ်ပေါ်လို့နံပေါ်ရတာ အဲ့ဒီရုပ်တွေပေါ်ပေါ်ပေါ်ပေါ်ပြီးတော့နေတဲ့သဘောကဩအဆင်းလေးတွေ့တော့လဲဩမျက်စိနဲ့အဆင်းနဲ့တိုက်တဲ့ခါရုပ်ရုပ်ချင်းတိုက်တဲ့ခါနာငါသွားညှို့တာပဲနားနဲ့အတန်နဲ့တိုက်တော့လဲရုပ်ရုပ်ချင်းတိုက်လိုက်တဲ့ခါနာငါသွားညှို့တာပဲလို့အဲ့ဒီလိုညှို့တတ်တဲ့သဘောလေးရဲ့အပေါ်မှာညှို့တိုင်းညှို့တိုင်းညှို့တိုင်းမှာခန္ဓာကိုယ်မှာတင်းတာပေါ်ရင်တင်းတာသွားညှို့တယ်ဘူရာပေါ်ရင်ဘူရာသွားညှို့တယ်ကြိုက်တာပေါ်ရင်ကြိုက်တာသွားညှို့တယ်အဲ့ဒီလိုညှို့တာညှို့တာကို ဥစ္စံတို့ဒကာဒကမတွေသိနေရင်အဲ့ဒါနာဒါဥစ္စံရှုွက်ပါတခါတည်းပေးနေတာနော်ဥစ္စံတို့ဒကာဒကမတွေမျောပြီးလည်းမနေနဲ့ငိုက်ပြီးလည်းမနေနဲ့နော်ဥစ္စံတရားဟောရင်းနဲ့ဥစ္စံတို့ဒကာဒကမတွေအခုတမတ္တနာညာဉာဏ်စဉ်ဉာဏ်စဉ်ဆိုတာအဲ့ဒါပဲအခုဦးဇင်းတို့တရားဓမ္မတွေအခုစောသောကပြောခဲ့တဲ့သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိနော်ပစ္စယပဋိက္ခဉာဏ်တိကအဲ့ဒါဝိပဿနာနဲ့မကူသေးဘူး နော်အဲ့ဒါပစ္စယပဋိက္ခဉာဏ်ထိပိုင်းခြားသိနိုင်တဲ့ပုဂ္ဂိုလ်အဆင့်ကိုဆူလာသောတာပန်လို့အဲ့လိုခေါ်တယ်လို့စာမှာအဲ့လိုပြတယ်နော်အဲ့ဒီသောတော့ပစ္စယပဋိက္ခဉာဏ်ထိအကြောင်းကြိုးတဲ့ဆင်ញံသုံးတတ်တဲ့ဉာဏ်လောက်အထိနော်အဲ့ဒီမှာရုပ်တွေကိုငါကုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလောက်ထိတော့ခွဲနိုင်လာပြီရုပ်နဲ့နာနဲ့ကွဲထားသွားပြီအဲ့ဒီအဆင့်ကိုဆူလာသောတာပန်အဲ့ဒါမျိုးခေါ်တယ်အခုဒီဘက်ဝိပဿနာဉာဏ်ရှင်7ပါးဘက်ကိုကိုးသွားမှ အဲ့ဒါဝိပဿနာနယ်တဲ့ရောက်မှာအဲ့ဒါကြောင့်မို့အခုဦးဇင်းပြောတာနဲ့ဒကာဒကမညံနဲ့ခန္ဓာလိုက်တိုက်ကြည့်အခုဦးဇင်းပြောနေသလိုကိုယ့်ရဲ့ခန္ဓာကိုယ်ကြီးမှာ ပြောင်းလဲလာတဲ့သဘောတွေဖောက်ပြန်တဲ့သဘောတွေအစိုးမရတာတွေရုပ်ရက်သဘာဝတွေငါမြင်ပြီလားအနိစ္စလက္ခဏာနဲ့ဉာဏ်နဲ့ငါမြင်တာလားဒုက္ခလက္ခဏာဉာဏ်နဲ့မြင်တာလားအစိုးမရတဲ့အနတ္တလက္ခဏာဉာဏ်နဲ့မြင်တာလားလို့ဦးဇင်းတော်တရားဓမ္မတွေကိုကိုကိုကိုလည်းဉာဏ်နဲ့ပြန်သုံးသပ်ကြည့်ငါကရုပ်ကို ရုပ်ရဲ့အနေဆာကိုမြင်တာလားနာမ်ရဲ့အနေဆာကိုမြင်နေပြီလားနောက်ပိုင်းတော့ယုံနာကို တွဲရှုမှာဒါပေမဲ့စစချင်းမှာဉာဏ်ကမလိုက်နိုင်သေးလို့အဲ့ဒီယုတ်တလုံးရဲ့အပေါ်မှာရှုနိုင်တဲ့ပုဂ္ဂိုလ်ကယုတ်ဘဝရှုနာတလုံးရဲ့အပေါ်ကရှုနိုင်တဲ့ပုဂ္ဂိုလ်အဲ့နာလေးပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပြောင်းပြောင်းညှို့တဲ့အနေဆာကိုမြင်အောင်ကြည့်ဒုက္ခကိုမြင်အောင်ကြည့်အနတ္တကိုမြင်အောင်ကြည့်နော်နာရဲ့အပေါ်မှာကျတော့လက္ခဏာ၃ပါးပဲတင်လို့ရပါဘောနာလေးရဲ့အပေါ်မှာ နော်အနေစာဒုက္ခအနတ္တဒီယုတ်ကြီးရဲ့အပေါ်မှာကျတော့အနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအတုပလက္ခဏာဒီတင်လို့ရတယ်ယုတ်ပေါ်မှာကျတော့အတုပသဘောပါတိနော်အဲ့တော့ရုပ်ပေါ်မှာကျတော့လက္ခဏာ၄မျိုးလောက်တင်လို့ရတယ်နာမ်ပေါ်မှာကျတော့၃မျိုးတင်အဲ့ဒီလိုတင်ပြီးတော့အခုတမ္ပတနာဉာဏ်နဲ့အနိစ္စလက္ခဏာနဲ့သုံးတာဒုက္ခလက္ခဏာနဲ့သုံးတာအနတ္တလက္ခဏာနဲ့သုံးတာလိုက်တော့အော်ဒီခန္ဓာကိုယ်ရာတရိပ်ရိပ်တမောမောနဲ့ အော်ဖောက်ပြန်နေတယ်ပြောင်းလဲနေတဲ့သဘောတွေပဲရှိပါလားလို့အနိစ္စလက္ခဏာဉာဏ်နဲ့မြင်ပြီးဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်ဆိုတဲ့အဲ့ဒီဉာဏ်သုံးပါးလက္ခဏာကြီးသုံးပါးနဲ့မြင်ပြီးဆိုရင်ဥစဉ်တို့တရားဓမ္မတွေသမ္မတနာဉာဏ်အဆင့်ကိုရပြီကိုကျင့်တဲ့တရားအဲ့ဒါသမ္မတနာဉာဏ်နော်ယုံနာကိုအမှန်မြင်သွားပြီအမှန်သိသွားပြီဒီယုတ်တရားနံတရားတွေဟာဘာတစ်ခုမှမြဲတာမရှိပါလားလို့သိပြီ အဲ့ဒါသမတနာညာအဲ့ဒီကနေပြီးတော့ဆက်ပြီးတော့အထုတ်လိုက်တဲ့အခါကျတော့မှဥဒယဘယညာတဲ့အဲ့ဒီယုတ်ဓမ္မနန္ဓမ္မတွေယုတ်သဘောနန္သဘောတွေဟာသူဖြစ်ပြီးတော့ပြက်နေတာတွေကို အကုန်လုံးမြင်နေပြီဥဒိယဖရဆိုဖြစ်တာလည်းမြင်လိုက်တယ်ပြက်တာလည်းမြင်လိုက်တယ်ဖြစ်တာမြင်တယ်ပြက်တာမြင်တယ်အော်ရိတ်ကလေးရိတ်ကလေးရိတ်ကလေးရိတ်ကလေးဒိတ်ကလေးဒိတ်ကလေးဒိတ်ကလေးတရိတ်ရိတ်ဒိတ်ဒိတ်နဲ့ဖြစ်ပေါ်နေတဲ့အပိုင်းတွေဟာ အော်သူသဘောသူဆောင်နေတဲ့သဘောတွေဟာတရိပ်ရိပ်တမောမောနဲ့သူဟာသူဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒီလိုညာနဲ့မှာရုပ်တဘာဝရဲ့ဖြစ်လိုက်ပြက်လိုက်ကိုမြင်နေပြီလားနာမ်တဘာဝရဲ့ဖြစ်လိုက်ပြက်လိုက်ကိုမြင်နေပြီလားအဲ့ဒီရုပ်တဘာဝရဲ့ဖြစ်လိုက်ပြက်လိုက်နာမ်တဘာဝရဲ့ဖြစ်လိုက်ပြက်လိုက်တွေကိုဥဇဏောတကားတကမတွေရှုပွားနေရင်ရှုပွားနေရင်နဲ့မြင်လာတာကိုအဲ့ဒါကိုဥဒယဘုရားညာရောက်ပြီလို့ပြောတာ အဲ့ဒီဥဒိယပယဉာဏ်ကြတော့ဖြစ်တာပြက်တာခဏလေးကြည့်နေတာမဟုတ်တော့ဘူးနော်တမာရီအားကောင်းကောင်းနဲ့ကိုခန္ဓာကိုယ်ခြေပြားခေါင်းပြအကုန်လုံးကိုဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်အော်ရုပ်တရားလည်းရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်နော်သူ့အနတ်သူတခါတဲ့တန်လျက်တည်းတခါတည်းပြင်းနေသလိုတည်းတခါတည်းတက်ကမှပြိုးနေသလိုတည်းနော်ဟိုမီအိုကေနာမှာနှမ်းနေထဲတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်မြည်နေသလိုတည်းခန္ဓာကိုယ်မှာရုပ်တန်တန်တတ်မရှိတော့ အဲ့ဒီဥရိယပယညံလောက်ရောက်တဲ့အခါကျတော့တမာတိအားကောင်းလာတဲ့အခါကျတော့ခန္ဓာကိုယ်ကြီးကရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာမောမောမောမောနဲ့အကုန်လုံးပြိုကျပြက်စီးပြီးတော့ခန္ဓာတွေအကုန်ပြိုကွဲနေတာအဲ့ဒီပြိုကွဲနေတဲ့အချိန်ကြတော့မှအဲ့ဒီမှာဘာဖြစ်တတ်လဲဆိုတော့ဩဘာသောပီတိပတ္တတိဆိုတဲ့ဝိပဿနုဒီကိလေသာဆိုတဲ့ဒီကိလေသာတရား10ပါးเนาะ ဝိပဿနာညဉ့်ညူးချောင်းကိလေသာဒါကကြတော့နော် သူကကြတော့ဝိပဿနာအာထုတ်လို့ပေါ်တဲ့တရားအာမထုတ်ရင်အဲ့ဒီအဆင့်မရောက်ရင်မပေါ်ဘူးအာထုတ်လာတဲ့အခါမှာကြတော့မှတခါတဲ့ဩဘာတော်ဆိုတဲ့အယောင်နေအလင်းတွေဖြာထွက်သွားတယ်နော်ပီတိဆိုပတ္တတိတို့အဲအဲ့ဒီဟာတွေအကုန်လာပြီးဖြစ်ပါတယ်အဲ့ဒီဥဒိယပြညာအပိုင်းလောက်ရောက်လာပြီခန္ဓာကိုယ်ယုံကြည်တယ်ဖြစ်တာသိတယ်ပြက်တာသိတယ်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် အော်ဒီရုပ်သဘောတွေကလည်းဖြစ်လိုက်ပြက်လိုက်နာမ်တွေကလည်းဖြစ်လိုက်ပြက်လိုက်ဒီရုပ်တွေဒီနာမ်တွေဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်နေတာကိုဖြစ်တာလည်းမြင်တယ်ပြက်တာလည်းမြင်တယ်အဲ့ဒီလိုဖြစ်တာတွေပြက်တာတွေမြင်ပြီးတော့မှအဲ့ဒီစောသောကဩဘာဒပီတိပတ္တိဆိုတာအဲ့ဒီမှာသွားပြီးလမ်းမှားပြီးတော့ငါကတော့မက်တွေရပြီဖိုတွေရပြီဟာချမ်းသာလိုက်တာ အေးလိုက်တာငြိမ့်လိုက်တာဒီနာကြီးကတော့ဒါမက်လို့ဖော်လို့ဆိုပြီး သွားထင်ရင်အဲ့ဒါမှားပြီတဲ့အဲ့ဒီမှာလမ်းလွဲထွက်သွားတာငြိမ့်နေတာပဲဖျားကောင်းလိုက်တာဖျားဟောကောင်းအောင်ယူရမှာမဟုတ်ပြက်အောင်ယူရမှာလေခန္ဓာကြီးကအပြက်ကိုမြင်ပြီးတော့ကိုတခါတည်းငြိမ့်ငွေ့ပြီးတော့လာအောင်ယူရမယ်အစားဟာရှင်မြအေးလိုက်တာ ကောင်းလိုက်တာတပည့်တော်အဲ့နာလေးကိုသွားကိုမသွားကျင်တော့အဲ့ဒါမက်ဖျားဖိုးဖျားလို့ကိုကိုကိုမက်လို့ထင်တယ်ဖိုးလို့ထင်တယ်တဲ့အဲ့ဒီအစစ်မှာနော် အဲ့ဒါကိုကြော်လွှားအောင်အားထုတ်လိုက်တဲ့အခါကျတော့မှဥဒိယပယညာကနေဟိုဘက်ဘင်္ဂညာအပြက်တည်ကြီးပဲမြင်တာအာတခါတည်းလင်းတယ်မရှိကြီးတယ်မရှိဝမ်းသာတယ်မရှိဝမ်းနဲ့တယ်မရှိအကုန်လုံးဖြစ်ပြက်တွေအကုန်ရှုလိုက်ရှုလိုက်တော့အဲ့ဒီမှာတင်တခါတည်းအဖြစ်တွေအပြက်တွေမမြင်တော့ပဲနဲ့တခါတည်းဘာဖြစ်သွားအပြက်ကြီးပဲမြင်တော့တာမြန်လုံးအားကြီးသွားလို့အဲ့ဒီအပြက်တွေကြီးပဲမြင်သွားပြီဘင်္ဂညာနဲ့ဟောညာနေကူးသွားပြီ ဘယ်ကညာကနေအပြက်တွေအပြက်တွေပဲကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့အချိန်တိုင်းကြည်တိုင်းကြည်တိုင်းဒီခန္ဓာကိုယ်ရပြက်နေတာပြက်နေတာပြက်နေတာပဲမြင်အဲ့ဒီမြင်လာတဲ့အခါကျတော့နိဗ္ဗိန္ဒညာတဲ့ညီငွေလာပြီးအပြက်တွေရဲ့အပေါ်မှာဗယညာကြောက်လာပြီနော်အာဒီနဝညာအဲ့ဒါတွေရဲ့အပေါ်မှာယွန်းလာပြီးမုန်းလာပြီအဲ့ဒါကြောင့်မို့ဖြစ်ပျက်တွေမြင် ဖြစ်ပျက်တွေမုံလို့ပြောတာဒုတိယအဆင့်ကအဲ့ဒီဖြစ်ပျက်တွေကို မြင်ပြီးတော့နော်ဘယညာတွေကနေနောက်ပိုင်းမှာ ကြောက်လာတယ်ညော့လာတယ်စိုးရိမ်လာတယ်အဲ့ဒါတွေမလိုချင်တော့ဘူးဒီရုပ်ပြက်ကြီးနာမ်ပြက်ကြီးကြည်တိုင်းကြည်တိုင်းမှာဒီအပြက်တော်ကြီးတွေထဲမှာ နေရတယ်လို့မြင်လာတာအဲ့ဒီမြင်လာတဲ့အခါကျတော့မှဒီယုတ်ဓမ္မနန္ဓမ္မတွေရဲ့အပေါ်မှာ ငါကောငါဟာငါဥစ္စာလို့ငါအယူလွဲခဲ့တာမှားလိုက်လေကြီး။အော်ငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိ။အော်သူတော်သူဖြစ်ပြီးတော့ပြက်နေတဲ့သဘောတွေဟာအော်ညင်းငွယ်ပဲညင်းငွယ်ပဲပါလား။ယွန်တရားပါလားဆက်ဆုပ်စရာပါလားကြောက်စရာပါလားလို့ကြောက်လန့်ညင်းငွယ်ပြီးတုံလှုပ်ပြီးတော့အဲဒီယုတ်ဓမ္မနန္ဓမ္မတွေရဲ့အပေါ်မှာမလိုချင်တော့ဘူး အဲ့ဒီမလိုချင်တော့မှအဲ့ဒါမုတ်စိတုကမြတာညာဆိုတဲ့လွတ်လိုချင်တဲ့ညာနေဖြစ်တာတဲ့နော်အဲ့ဒီကနေမှ အခုပြောတဲ့သင်္ခါရုပ္ပခာညာလွတ်လိုတဲ့ညာတွေကနေရှုရဲရှုရဲနဲ့သင်္ခါရတွေပေါ်မှာအကောင်းသဘောအဆိုးသဘော နော်အဲ့ဒါတွေအပေါ်မှာအကုန်လုံးလက်လျူရှုပြီးတော့ဟိုဘက်မှာပฏิသင်္ခါညာဟိုဘက်မှာမက်ညာပုံညာနေဆိုတာပေါ်ရတာအဲ့ဒီတော့ဦးဇင်းတော်တရားတော်ခမတို့ကအခု ကိုကတရားအထုတ်ပြီ ဟုတ်ပြီဥစဉ်ဒါကြောင့်မို့ဥစဉ်တော့ဒကာဒကမတွေအခုရုပ်ဓမ္မနန္ဓမတွေကိုမမြင်စေရင်အဲ့ဒါဝိပဿနာနဲ့မကူသေးဘူးတခါလာလိုက်ဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်နေတာတမထနော်အဲ့ဒီဟာလောက်နဲ့မရသေးဘူးဥစဉ်အဲ့ဒါကြောင့်ပြောနေတာနော်တခါတဲ့ဩစိတ်ကလေးကိုတည်နေအောင်ထားနေုံလေးနဲ့မရသေးဘူးအဲ့ဒါစိတ်တဝိတ္တုဒ္ဓိအစင်မှရှိသေးတယ်ငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့ နော်ခန္ဓာကိုခွာထားယုံနဲ့မရသေးဘူးအဲ့ဒါဒိဋ္ဌိဝိသုဒ္ဓိအစေချီသေးတယ်အော်အကြောင်းကြောင့်အကျိုးတရားတွေဖြစ်ပေါ်ရပါလားလို့အကြောင်းကြောင့်အကျိုးဖြစ်တဲ့အပေါ်မှာဆင်ញင်သုံးတပ်ပြီးတော့နေတာပစ္စယပရိက္ခညာအဲ့ဒါဝိပဿနာညာနဲ့မရောက်သေးဘူးဘယ်ကျမှရောက်မှလဲဆိုတော့အဲ့ဒီယုတ်ဓမ္မတွေနန္ဓမ္မတွေရဲ့အပေါ်မှာဥစဉ်တို့ဒကာဓမ္မတွေယုတ်သဘောတွေရဲ့မမြဲတဲ့အနိစ္စလက္ခဏာဆင်းရဲတဲ့ဒုက္ခလက္ခဏာအစိုးမရတဲ့အနတ္တလက္ခဏာ နန္ဒဘောရဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့အဲ့ဒီလက္ခဏာရဲ့သုံးပါးကိုဆင်ញင် သုံးသပ်လိုက်တော့မှသမ္မတနာဉာဏ်ဆိုတာရတယ်အဲ့ဒီဉာဏ်မြင်လို့အော်အနိစ္စပါလားဒုက္ခပါလားအနတ္တပါလားလို့မြင်ယုံနဲ့မပြီးဘူးတဲ့အဲ့ဒီမြင်ခြင်းမှာဘလောက်ထိမြင်လာလဲနော်အဲ့ဒီမှာခန္ဓာကိုယ်ကြီးတစ်ခုလုံးမှာခေါင်းနဲ့ကိုယ်တွေခြေတွေလက်တွေအကုန်ပြောင်းပြီးတော့တရိပ်ရိပ်တဖွာဖွာတရွရွဓမောမောနဲ့ အကုန်လုံးခဏတွေပြိုကွဲပြီးတော့ကိုသွားတဲ့အဆင့်ထိရောက်အောင်အရင်ဆုံးလောက်ရမယ်အဲ့ဒီလိုကဏ္ဍတွေပြိုကွဲသွားပြီးမှရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောဖြစ်ဖြစ်ဖြစ်ဖြစ်အော်ခန္ဓာကြီးပေါ်ညံနဲ့စိုက်ကြည့်ရင်ခေါင်းဆိုတာလည်းမမြင်ဘူးကိုယ်ဆိုတာလည်းမမြင်တော့ဘူးလက်ဆိုတာလည်းမမြင်တော့ဘူးတရိပ်ရိပ်တရွရွဓမ္မောမောနဲ့ဖောက်ပြန်နေတယ်ပြောင်းလဲနေတဲ့သဘောတွေကိုမြင်လာတော့ဥဒိယဘုရားညံကိုကူးပြီအဖြစ်တွေအပြက်တွေပဲမြင်နေတော့တာ အဲ့ဒီဥဒိယဘယညံကိုပြီးတော့တမာတိတွေတက်တော့မှအလင်းနဲ့အဝင်းနဲ့အစင်းနဲ့နော်ဟိုဟာရဲမြင်တယ်ဒီဟာရဲမြင်တယ်ဆိုတော့အဲ့ဒီအဆင့်တွေရောက်လာပြီနော်အဲ့ဒါဝိပဿနာညဉ့်ညိုးကြောင်းမဟုတ်ဘူးဘုံမောဘူးအဲ့ဒါကိုသွားပြီးတော့တခါတည်းအဲ့ဒီနာမဟာဒုက္ခတွေငြိမ့်ပြီးအဲ့ချိန်ကျတော့ဒုက္ခတွေလည်းငြိမ့်နေတာတခါတည်းလာသာသာအောက်မှာလာရောင်အောက်မှာထိုင်နေရသလိုကိုကြေပြီးတော့တလောကလုံးကြီးကလည်းလင်းနေသလိုလည်းခံစားရတယ် နောက်အဲ့ဒီအချိန်ရဲ့လာရောင်လေးအောက်မှာညအခါလေးမှာအေးချမ်းပြီးတော့ထိုင်ဘူးတဲ့အရသာမျိုးလေးတခါတည်းရမဟိုးငငယ်တော့တောနေတဲ့နေရတာဟိုတောတွေတောင်နေဆိုတော့မီးလည်းမရှိဘာလည်းမရှိဆိုတော့ညကျတော့လာပြညာကြီးမှာကျတော့ဆောင်းတွင်းအချိန်လေးတွေမှာလာပြညာလည်းဖြစ်တယ်ဆောင်းတွင်းလည်းဖြစ်တယ်အေးလို့အဲ့ဒီအချိန်လေးမှာတခါတည်းကြည်ပြီးတော့နေတဲ့အရသာမျိုးလေးတွေ အဲ့ဒီလိုအရသာမျိုးလေးတွေခန္ဓာကိုယ်မှာကြီးပြီးတော့တောက်ပနေတာနော်လင်းနေတာတလောကလုံးကလည်းတချို့တလေကြတော့ကိုယ့်ရဲ့အခန်းထဲမှာလင်းနေတယ်ကိုယ့်ရဲ့ခန္ဓာကိုယ်ဝိညာဉ်တွေလင်းနေတချို့တလေကြတော့တလောကလုံးလင်းနေတယ်ဆိုတော့အဲ့လိုအလင်းတွေအဆင်းတွေအဝင်တွေအဲ့ဓာတွေနော်ပီတိတွေပတ္တတိတွေဒုက္ခတွေကလည်းငြိမ့်နေတာကိုအဲ့ဒီငြိမ့်ပြီးတော့အဲ့ဒီအေးသွားတဲ့နေရာလေးမှာအဲ့ဒါကို ဆက်ပြီးတော့မရှုတတ်ဖဲနဲ့အဲ့ဒီနာမှာမက်လို့ဖို့လို့ထင်ပြီးတော့အဲ့ဒီမှာသွားလို့ရင်ဏိကန္တိလမ်းဆုံးပြီအဲ့ဒါရှေ့မရောက်တော့မတက်တော့ဟိုကယုံနံကိုမြင်မုံဆုံးအောင်ရှုရမှာမမုံပါသေးပဲနဲ့သွားပြီးတော့ချမ်းသာတယ်လို့သွားပြီးတော့ကန့်ညိပြီးတော့အဲ့ဒီနာရင်အဲ့ဒါဆုပ်ယုပ်သွားတယ်လို့ပြောတာအဲ့ဒါကဝိပဿနာညဉ့်ညူကြောင်းအဲ့ဒီဝိပဿနာတွေကိုညဉ့်ညူကြောင်းတွေကိုပယ်ပြီးတော့ မကမကညာနာဒသနာဝိသုဒ္ဓိတော့လမ်းမှန်လမ်းမှားကိုမြင်အောင်ဩဒီဟာတွေဟာဒီဟာတွေမြင်တယ်လို့ငါဒါနိဗ္ဗာန်မဟုတ်သေးဘူးမဟုတ်သေးဘူးဖုံမဟုတ်သေးဘူးလို့သိပြီးတော့အဲ့ဒီမှာအပြတ်တွေမြင်အောင်ရှုယွန်တရားတွေမုံတရားတွေနိဗ္ဗိဒညာဘယညာအာဒီနဝညာကြောက်လာတယ်ယွန့်လာတယ်စိုးရိမ်လာတယ်နော်စာထဲမှာတော့ဗာပြလဲဆိုတော့ဩအညာဘက်တွေမှာဆိုငါးဖမ်းတဲ့လူတွေကဆောင်းကြီးတွေနဲ့အုပ်အုပ်အုပ်ပြီးတော့ငါးဖမ်းတာပေါ့ ဆောင်းကြီးနဲ့ရေထဲမှာအုပ်လိုက်လက်နဲ့မှွေလိုက်ငါရှိရင်ငါတန်းပြီးတော့မိတာပေါ့အဲ့ဒီလိုဖမ်းလိုက်တဲ့အခါရောက်တော့ဟာငါမိပြီဆိုဆွဲထုတ်လိုက်တော့ငါမဟုတ်ဘဲနဲ့မွေဖြစ်နေမွေဖြစ်နေတဲ့အခါကျတော့တခါတည်းကြောက်ပြီးတော့တခါတည်းအဲ့ဒီမွေဆက်လဲဆုပ်မထားရဘူးတခါတည်းလွန့်ပြစ်တာအဝေးကြီးကိုပြေးအောင်လွန့်ပြစ်တယ်လို့ပဲတဲ့အခုဒီခန္ဓာကိုယ်ရောငါ့ကိုငါဟာငါဥစ္စာလို့စွဲလန်းထားတဲ့ဒီခန္ဓာကိုယ်ကြီးကအော်အခုကျတော့ငါ့ကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားလို့ သိလဲသိရောအဲ့ဒီမှာအနိစ္စဒုက္ခအနတ္တလက္ခဏာညာသုံးပါးနဲ့ရှုလိုက်တော့သိပြီအပြတ်တော်ကြီးတဲ့နေရာဆိုလို့ဒုက္ခကြီးလို့မြင်တော့အဲ့ဒီကြမှာခန္ဓာကြီးကိုစွန့်လွတ်တာတဲ့အဲ့ဒီကြမှာဟိုဘက်မှာမဲ့ညံဖုံညံနေကူးမှာပါဒါကြောင့်မို့ဦးဇင်းတို့ဒကာဒကမတွေကအခုကိလေသာကိုစင်ကြယ်အောင်ပညာနဲ့ပဲဆေးကြောရမယ်ဆိုတော့ကိုယ့်ရဲ့ပညာကဘယ်အဆင့်ရောက်ပြီလဲအဲ့ဒါကိုယ့်အကိုသုံးတာနော် အဲ့ဒါကြောင့်မို့ဦးဇင်းကအခုမြင်အားထုတ်ကြတော့ဒကာဒကမတွေကြိုးစားအားထုတ်ကြတော့တခါလာလိုက်ရှူတယ်ရှူတယ်နဲ့လည်းမပြီးသေးဘူးနော်အဲ့ဒါကြောင့်မို့ဦးဇင်းအကြိမ်ကြိမ်ပြောနေတာပါနော်ကိုယ့်ရဲ့ကိလေသာကိုစင်ကြယ်ဖို့ရာအတွက်ဦးဇင်းတို့ဒကာဒကမတွေအခုသမ္မတနာဉာဏ်ဆိုတဲ့အဲ့ဒီအပိုင်းကိုမရောက်သေးသမျှဝိပဿနာနဲ့မကူသေးဘူးအဲ့ဒီဝိပဿနာနယ်တောင်မှဖြစ်တာပြက်တာမြင်ယုံလောက်နဲ့ကိလေသာကမပယ်သေးဘူးနော် အဲ့ဒီဉာဏ်ရင်ဆယ်ပါးအကုန်ဆုံးပြီးတော့သွားမှသာလျှင်ဝိပဿနာတရားနဲ့ကိလေသာကိုအကုန်ဘယ်နိုင်တယ်အဲ့ဒါဝိပဿနာဉာဏ်ရင်ဆယ်ပါးနဲ့အကုန်ရှုသွားလို့ဒုက္ခကိုပိုင်းခြားပြီးတော့သိတယ်ဒုက္ခကိုပိုင်းခြားသိတော့ဒုက္ခသစ္စာပိုင်းခြားသိရတဲ့အဲ့ဒီကြတော့ဩဒီခန္ဓာကိုယ်ကြီးဟာငါကောမဟုတ်ငါဥစ္စာမဟုတ်တွေ့တာစရာမရှိပါလားလို့သိလိုက်ပြီးဆိုရင်သမှုရိယသစ္စာကိုပယ်ပြီးဒုက္ခသစ္စာပိုင်းခြားသိတယ်သမှုရိယကိုပယ်တယ် မက္ခသစ္စာပွားများနေတာကဩဒီခန္ဓာကိုယ်ကြီးအနိစ္စဒုက္ခအနတ္တဆိုပြီးတော့ရှုမှတ်ဆင်းရဲပွားများနေတာကမက္ခသစ္စာတဲ့နော်မက္ခသစ္စာနဲ့ပွားလိုက်တဲ့အခါကျတော့ဒုက္ခကိုပိုက်ချမြင်လို့သမုဒ္ဒရာကိုပယ်လိုက်တာအဲ့ဒီဒုက္ခသမုဒ္ဒရာခြုံငိမ့်တဲ့နေရာသည်ဏိဒောဒနိဗ္ဗာန်ဆိုတော့အဲ့ဒါသောတာပန်ကူးသွားတဲ့လမ်းမှာပဲတဲ့ညာသင်10ပါးကနေပြီးတော့ အဲ့ဒီတော့သဂရာခံကြတော့လေဒါစာထဲမှာဘာပြလဲသဂရာခံဖြစ်တဲ့ပုဂ္ဂိုလ်ကလည်းအခုယုတ်နံဓမ္မသမတနာဉာဏ်ကနေပြီးတော့ယုတ်နံတွေပြန်သုံးသပ်နောက်ထဉာဏ်စဉ်7ပါးတဲ့အဲ့ဒီကနေမှသဂရာခံဖြစ်တာအနာခံဖြစ်ခြင်းဘယ်ပြန်ရှုအဲ့ဒီယုတ်ဓမ္မနန္ဓမတွေပြန်ရှုအဲ့ဒီသမတနာဉာဏ်ကနေမှယုတ်နံအစဉ်တွေရှုရင်းနဲ့နော်ဉာဏ်စဉ်7ပါးပြန်ဆုံဆုံးသွားတော့တတ္တိယဉာဏ်ရတယ်အဲ့ဒါကိုအနာဂါမိ နောက်ဆုံးယုံနံကိုပြန်ရှုအဲ့ဒီကနေမှဉာဏ်သင်ဆယ်ပါးဆုံးတော့အရာယဟန္တာဖြစ်တယ်ဟောဘယ်အရှုရမှာလဲသောတာပန်ကလည်းဒီယုံနာဒီနံရှုရတယ်တဂရကံပုဂ္ဂိုလ်ကလည်းဒီယုံနဲ့ဒီနံရှုရတယ်အနာကံပုဂ္ဂိုလ်ကလည်းဒီယုံနဲ့ဒီနံရှုရတယ်ယဟန္တာပုဂ္ဂိုလ်ကြီးကလည်းဒီယုံနဲ့ဒီနံပဲရှုရတယ်တဂရကမတို့အဲ့ဒါကြောင့်မို့ရှေ့ကစောစောကပြောခဲ့တဲ့သီလဆောက်တည်တဲ့အပိုင်းစိတ်ကိုစင်ကြယ်အောင်လုပ်တဲ့စိတ်ဓာဝိတ္တိအပိုင်း ဒိဋ္ဌိငါကိုငါဟာမဟုတ်ဘူးလို့အယူမှန်အောင်စင်ကြအောင်လုပ်တဲ့အပိုင်းဒီအဲ့ဒါအခြေခံနာမရူပပြိစေရညာပိုက်မဲ့ရှိသေးတယ်အကြောင်းအကျိုးဆင်ញင်တာအဲ့ဒါကပစ္စယပြိခညာအဲ့ဒီအကြောင်းအကျိုးဆင်ញင်တဲ့ညာလောက်ထိကိုကိုကိုဆင်ញင်နိုင်တယ်သုံးသပ်နိုင်တယ်အော်ဒီရောက်ဒီနာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့သိနိုင်ရင်တော့ဆူလာသောတာပန်နဲ့ဝင်တယ်လို့ပြောပါတယ်အဲ့ဒီကနေမှသမ္မတနာညာကနေမှအခုညာသင်10ပါး အကုန်လုံးရှုမှတ်ပွားများနိုင်တဲ့ပုဂ္ဂိုလ်မှသာလေဝိပဿနာဉာဏ်အထုတ်ထိပ်တက်ပြီးတော့အဲ့ဒီစိတ်မှာဖြစ်နေတဲ့ကိလေသာကိုစင်ကြယ်အောင်လုပ်နိုင်တာအဲ့ဒီဝိပဿနာပညာမပညာဖို့ပညာကဲအဲ့တော့နှစ်ခုတော့ပြီးသွားပြီเนาะနောက်တစ်ခုကเนาะအဲ့ဒီပညာကို အရှင်ဖရာတဲ့အဲ့ဒီလိုရနိုင်တဲ့ပညာကိုဘလို့ရအောင်လုပ်ရမှာလဲဖရာ ပညာကိုအရှင်ဘုရားကတော့ဟောလိုက်ပါပြီဖျားတဲ့အဲ့ဒီပညာကြီးနဲ့မတရားတွေဖို့တရားတွေရအောင်ဒီအရှင်ဘုရားဟောလိုက်တဲ့အဲ့ဒီပညာရအောင်ဘလို့လောက်ရမှာလဲဖျားလို့အာလဝကပြန်မေးတာအာလဝကနဗလူကြီးကပြန်မေးတော့အဲ့ဒီပညာရဖို့ဆိုရင်ဖျားပစ္စေကဗုဒ္ဓအရိယာသူတော်ကောင်းတွေရဲ့ဓမ္မစီကပ်ပြီးတော့မတရားဖို့တရားဘောဓိပက္ခိယတရားတွေကိုနာယူလိုက်စမ်းပါ အရိယာသူတော်ကောင်းတွေရဲ့ဆံမှာချင်းကပ်ပြီးတော့တဲ့အဲ့ဒီသုံးသံဒီတရားတွေနော်ဘောဓိပက္ခိယတရား39ပါးတွေအဲ့ဒီလိုတခါသူစရိုက်တရားတွေနော်ဒုစရိုက်တရားတွေကိုရှောင်ပြီးတော့သူစရိုက်တရားတွေကြည့်ရမယ်တရားတွေကိုဖျားပစ္စေကဗုဒ္ဓအရိယာတွေသူတော်ကောင်းတွေထံကနာယူလိုက်စမ်းပါတဲ့ အဲ့ဒီနာယူပြီးတော့အဲ့ဒီတရားပေါ်မှာယုံကြည်ရမယ်နော်တဲ့တရားတော့နာပါတယ်မယုံပါဘူးဓာရီကိလေသာလဲစင်ကြအောင်လုံးနိုင်ပါလဲမဟုတ်ပါဘူးဆိုရင်မင်းတို့အကျိုးမများဘူးတဲ့အဲ့ဒါကြောင့်မို့အရိယာသူတော်ကောင်းတွေရဲ့တရားကိုနာယူလိုက်စမှနာယူပြီးတော့မှအဲ့ဒီမှာဥဒ္ဒနုတရားတော်မတွေဘာလို့ရမှာလဲဒုတိယအဆင့်ကသူတို့သူတော်ကောင်းတွေရဲ့အဆုံးအမတွေကို သေသေးချာချာလဲလိုက်နာရမယ်နော်တဲ့ ပထမကအဲ့ဒီတရားပေါ်မှာယုံကြည်ရမယ်နော်အဲ့ဒီတရားတော်တွေအပေါ်မှာနာယူယုံကြည်ပြီးတဲ့အခါကျတော့အဲ့ဒီသူတော်ကောင်းတွေအဆုံးအမအတိုင်းမှာနော်သေးသေးချာချာနာယူမှတ်သားလိုက်စမ်းပါတဲ့သေးသေးချာချာနော်အဲ့ဒီကနေတတိယအဆင့်ကျတော့အဲ့ဒါလေးကနာပြီးပြီးရောမလုပ်ရဘူးတဲ့နော်ဘလောက်ပဲဟောဟောဒီဘက်နာကဝင်ဟိုဘက်နာကထွက်မဟုတ်ရဘူးအဲ့ဒါကိုတတိနဲ့ အဲ့ဒါကိုဆောင်ထားနိုင်ရအောင်ပဲပညာတိုးပွားကြောင်းနော်လောကီပညာပဲဖြစ်ဖြစ်လောကုတ္တရာပညာပဲဖြစ်ဖြစ်ရအောင်လှုပ်ရှင်တဲ့ပုံကိုမှန်တယ်များကတော့ဆရာကောင်းတမားကောင်းတွေရှာပြီးတော့သူတို့အဆုံးအမတွေရအောင်ယူရမှာကြီးပဲနော်အခုကလောကုတ္တရာနယ်ပယ်ဘက်ကိုဦးဇင်ဦးစားပေးပြီးပြောနေတာအဲ့ဒီတော့လောကုတ္တရာနယ်ပယ်ဘက်မှာဦးဇင်တို့တရားဓမ္မတွေပညာကိုလိုချင်တဲ့ပုဂ္ဂိုလ်ဟာဖရာပစ္စေကဗုဒ္ဓအရိယသူတော်ကောင်းတွေဟောတဲ့သူစရိုက်တရား၁၀ပါး နော်ပုံညာကရိယာဝတ္ထု10မျိုးအစရှိတဲ့ကုသိုလ်ကောင်းမှုတရားတွေနော်ဘောဓိပက္ခိယတရား39ပါးတွေကိုသေးသေးချာချာနာယူပါအဲ့ဒီပေါ်မှာယုံယုံကြည်ကြည်နဲ့လက်ခံလိုက်စမ်းပါယုံကြည်ပြီးတော့မှအဲ့ဒီသူတော်ကောင်းတွေအဆုံးအမတွေပြောဆိုဆုံးမတဲ့အတိုင်းကျင့်ပါတဲ့အဲ့ဒီလိုပြောဆိုဆုံးမတဲ့အတိုင်းနာယူပြီးတော့အဲ့ဒီပြောဟောထားတာတွေကိုလည်းမပြောက်ပြက်အောင်လည်းပဲနော်တတိတရားနဲ့ထိမ့်သိရမယ် နောက်ဆုံးတစ်ချက်ကျတော့ဘာပြောလဲဆိုတော့အဲ့ဒီပြောဟောဆုံးမထားတဲ့အတိုင်းကို စင်ကြင်သုံးသပ်ပွားများရတယ်နော်သူတော်ကောင်းတွေအဆုံးအမတွေကိုနာယူရမယ်နော်လက်ခံရမယ်မမေ့မပြောက်အောင်လဲလုပ်ရမယ်ပြီးတဲ့အခါကျအဲ့ဓာတွေကိုစင်ကြင်သုံးသပ်ပွားများရစင်ကြင်သုံးသပ်ပွားများတဲ့အခါကျတော့ပွားမှုတတိထေမကသစ္စာပင်ဟော ပွားမှုအကောင်းလာတော့ အဲ့ဒါမက္ခသစ္စာကြီးထင်ထင်ရှားရှားကြီးဖြစ်လာအဲ့ဒါကြောင့်မို့အဲ့ဒီပညာကိုအရှင်ဘုရားဘလို့ရအောင် လုပ်ရမလဲဆိုတော့ပညာရခြင်းကတော့အဲ့ဒီအချက်၄ချက်ကိုမင်းပြည့်စုံအောင်လုပ်ကွာတဲ့အဲ့ဒါဆိုရင်တော့မင်းပညာရမယ်အဲ့ဒီလိုလုပ်တဲ့အခါကျမတော်မှနော်ကိလေသာនិဝရဏတရားအလုံးကိုဖယ်ရှားနိုင်တဲ့ပညာတွေရမယ်တဲ့နော်ပညာကိုရအောင်ဘယ်လိုလုပ်ရမလဲဆိုတဲ့အပိုင်းနောက်တစ်ခုက နော်ဥစ္စာစည်းစိမ်ကိုဘလို့ရအောင် လုပ်ရမလဲဖရာကဲပညာတော့ရပါပြီဖရာတဲ့မက်ပညာကိုပြန်ရဖို့တပည့်တော်သူတော်ကောင်းတွေရဲ့စိတ်ကမှုနာယူမှုလောက်ပြီးတော့ယုံယုံကြည်ကြည်နဲ့သူတော်ဟောတဲ့တရားတွေကိုနားထဲမှာနှလုံးသွင်းမမေ့မပြောက်အောင်လဲတပည့်တော်သေချာထိမ့်သိမ့်ပြီးတော့မှအဲ့ဒီတရားတွေကိုအမြဲမပြတ်ပွားများစင်ရင်တော့တပည့်တော်ပညာရမယ်ဆိုတာတော့သိပြီ လောကီဥစ္စာလောကုတ္တရာဥစ္စာလေးတွေပြဘလို့ရအောင်လုပ်ရမှာတော့ဖရာထပ်ပြန်မေးတယ်လောကီဥစ္စာလောကုတ္တရာဥစ္စာတွေရဖို့ကြတော့နေရာဒေသအဲ့ဒါကလည်းလိုသေးတယ်တဲ့နော်စီးပွားဖြစ်နိုင်တဲ့နေရာနေမှာစီးပွားလည်းဖြစ်တာနော်ကာလဒေသနဲ့အညီကျွမ်းကျင်အောင်လည်းလုပ်တတ်ရမယ်တဲ့သူ့နေရာနဲ့သူနောက်ပြီးတော့ကာယိကဝိရိယစေတသိက်ကဝိရိယလို့ခေါ်တဲ့စိတ်ရောဒီ ရုပ်ယောဂကြိုးစားအားထုတ်မှုဝီရိယလည်းမင်းအပြင်းထန်ကိုရှိရမှာနော်တဲ့လောကီအလုပ်ပဲဖြစ်ဖြစ်တဲ့လောကုတ္တရာချမ်းသာကိုပဲလိုချင်လိုချင်ယောတိယောရဲပေါ်တိပေါ်ဆာနဲ့တော့မင်းဘလို့မှမရဘူးအဲ့ဒီယောတိယောရဲပေါ်တိပေါ်ဆာနဲ့မနေပဲနဲ့ဩငါတို့ဟာလောကီအလုပ်ကိုလုပ်ရင်လဲတခါလဲရအောင်နော်မြေမော်တောင်ကိုဖြိုမဲ့လူရဲ့ အားမျိုးကိုမွဲပြီးတော့တခါတည်းတောင်ကြီးကိုဖြိုမဲ့လူကြီးတယောက်တခါတည်းသေးသေးချာချာဒီတောင်ကြီးတော့ပေါက်ပြားနဲ့ငါမပြိုးပြိုးအောင်တနေ့တနေ့ရအောင်ဖြိုမယ်ဆိုတဲ့စိတ်မျိုးအဲ့ဒီလောကိုလောကီလောကောက်မှာစီးပွားရှာရင်လည်းပဲရလို့တဲ့အဲ့ဒီလိုကြိုးစားမှုဝီရိယရှိရမယ်နော်စိတ်ထဲမှာလည်းရခြင်းနဲ့စိတ်နဲ့ဖြစ်အောင်လုပ်မယ်ဆိုတဲ့စိတ်နော်ခန္ဓာကိုယ်ကလည်းပဲတိုးပြီးတော့ဝီရိယကိုတိုးတင်ပြီးတော့ရုပ်ရောစိတ်ရောကိုတခါတည်းကို ပြင်းပြင်းထန်ထန်နဲ့ကြိုးစားရင်လောကီလည်းရတယ်လောကုတ္တရာလည်းရတယ်လောကီ လောကုတ္တရာဥစ္စာတွေရချင်ရင်ကတော့ကာလဒေသနဲ့အချိန်ခါတွေကြည့်တတ်တဲ့တတ်ထိုက်တဲ့ပညာတွေတတ်အောင်လုပ်မင်းတို့ကြိုးစားပြီးတော့လုပ်မယ်ဆိုရင်တော့လောကီ လောကုတ္တရာပညာနှစ်ပါးလဲရနိုင်ပါတယ်မှန်ပါပြီရှင်ဘုရားတဲ့ပညာရဖို့အကြောင်းကိုလည်းအရှင်ဘုရားဟောပြီးပြီဥစ္စာရဖို့အကြောင်းကိုလည်းဟောပြီးပြီ ပညာရယုံဥစ္စာရယုံနဲ့လောကလူကမကျင်တတ်ဘူးဗျာတဲ့ယာဓုလေးအာနာလေးဂုံလေးကြော်တော်ချင်းလေးကလည်းလိုချင်မြန်သေးတယ်တဲ့နော်မလိုချင်ဘူးလားတရားတော်မတွေခင်ဗျားတို့အခုအမေရိကန်သမ္မတပဲကြည်လေသူ့တထဲပဲလေသူကသူပြည့်စုံနေတာဟုတ်တယ်မဟုတ်လားသမတဝင်းပြိုင်တယ်ဆိုတာဒါဂုံတရင်ကြော်တော်ချင်တာလေကြော်တော်ချင်လို့ကိုသူကဒီထဲမှာဝင်ပြီးတော့ပြိုင်တော့အခုဘာလို့လဲဒုက္ခတွေရတာပေါ့ နော်ဟုတ်တယ်မလားကြော်တော့ခြင်းနဲ့ဂုံတရင်လိုခြင်းတော့အဆဲခံရတယ်ဆိုခံရတယ်နော်ကြိုက်တဲ့လူရှိတယ်မကြိုက်တဲ့လူရှိတယ်ဒါလောကကြီးမှာအဲ့ဒီတော့အဲ့ဒီလိုဂုံတရင်ကြော်တော့ခြင်းတွေကိုရအောင်ကြတော့အရှင်ဘုရားဘယ်လိုလုပ်ရမှာတော့တဲ့ထပ်ပြီးတော့ဂုံတရင်ကြော်တော့ခြင်းရင်တော့တစ္ဆာဝါစာ အဲ့ဒီဂုံသတင်းတွေကြော်တော်မူတွေမင်းလောကျင်တော့အမှန်သက်စာကိုမင်းထိန်းထားမှာတဲ့ဒီနာတခွန်တောင်ပြောလိုက်ဟိုနာတခွန်မြောက်ပြောလိုက်မင်းအဲ့လိုလုံးလို့တော့မရဘူးတဲ့နော်ဂုံသတင်းကိုကြော်ကြားခြင်းပါတယ်ထင်ပေါ်ခြင်းပါတယ်ဆိုတဲ့ပုဂ္ဂိုလ်ဒီနော်ဥစဉ်တို့ဒကာဒကမတွေအဲ့ဒီပုဂ္ဂိုလ်ဒီကြည့်ဇကားကို ပြောတဲ့ဇကားဒီတည်တတ်အောင်ပြောရတယ်အာဟိုနာဟိုလိုပြောလိုက်ဒီနာဒီလိုပြောလိုက်အဲ့ဒါခေါင်းဆောင်လုံးလို့မရဘူးအဲ့ဒီပုဂ္ဂိုလ်နာမပြတ်သွားမှာ ဟာဟိုတုန်းကတော့ဒီလိုပြောတယ်အခုကျတော့ဒီလိုပြောလာပြန်ပြီအဲ့ဒီပုဂ္ဂိုလ်ကမရဘူးတဲ့နော်အဲ့ဒါကြောင့်မို့ဂုံတရင်နေကြော်သောခြင်းနဲ့ဆိုရင်တော့နော်အတင်အာလဝကတဲ့အဲ့ဒီပုဂ္ဂိုလ်တွေဟာတစ္ဆာကို ဆောင်ထိတ်ရပါလိမ့်မယ်ဝစီတစ္ဆာနော်အဲ့ဒီဝစီတစ္ဆာနဲ့လည်းဂုံတရင်ကြော်တော်ခြင်းကိုရတယ်ပရမတ္ထတစ္ဆာဆိုတဲ့နိဗ္ဗာန်ကိုရရင်လည်းဂုံတရင်ကိုကြော်တော်ခြင်းတွေရတယ်အခုနိဗ္ဗာန်ရအောင်အထုတ်တဲ့ဘုန်းကြီးတွေ နာမည်မကြည့်ဘူးလားတော်ရဲနေတာပဲတဘာတဲ့အာထုတ်နေတာပဲဟာဒီဆရာတော်ကြီးကတော့ယဟန္တာတဲ့ယဟန္တာတဲ့ဆိုတော့သွားပြီးတော့ပူတော်ကြတယ်လေအဲ့ဒါပရမတ္ထနိဗ္ဗာန်ပရမတ္ထသစ္စာအဲ့ဒီပရမတ္ထသစ္စာကြောင့်လည်းပဲဂုံတရင်ကြော်တော်ခြင်းတွေကိုရတယ်ဝစီသစ္စာကြောင့်လည်းပဲလောကကြီးမှာထင်ပေါ်ခြင်းကြော်တော်ခြင်းအာဒီပုဂ္ဂိုလ်ဟာ ပြောပြောတဲ့အတိုင်းလုပ်တဲ့ပုဂ္ဂိုလ်ဘယ်တော့မှလိမ်တယ်ဆိုတာမရှိဘူးဘယ်တော့မှညာတယ်ဆိုတာမရှိဘူးဆိုတော့သူ့အပေါ်မှာယုံကြည်လာတယ်အာကိုလာတယ်တဲ့နော်ဒါကြောင့်မို့ထင်ပေါ်ခြင်းကြော်သောခြင်းတွေကိုမင်းအလိုရှိတယ်ဆိုရင်ကတော့အဲ့ဒီသစ္စာကိုစောင့်ထိန်လိုက်ပါတဲ့လောကုတ္တရာနယ်ပယ်မှာဆိုရင်တော့ဥဒေနောဒကာဓမ္မတွေဝိပဿနာတရားကိုနေမနာညာမနာကြောသားလို့ရှိရင်အဲ့ဒီဘုန်းကြီးဖြစ်ဖြစ်အဲ့ဒီလူဖြစ်ဖြစ်အခုမြန်မာပြည်ကနေပြီးတော့ အနာဂံဆရာသက်ကြီးတို့ဆရာကြီးဥပခင်တို့ဆရာကြီးဥကိုရင်ကားတို့ကြည့်လေလူလောကဘက်ကလည်းတို့တို့ပေါက်မြောက်ပြီးတော့ကဘာကြော်ထွက်သွားကြအဲ့ဒီဆရာကြီးတွေဟာဘာလို့လဲနော်လောကီစီးတဲ့ဥစ္စာတွေရှိလို့ကြော်တာမဟုတ်ဘူးဂုံတွေယာတို့တွေတမတာကြီးမို့ကြော်တာမဟုတ်ဘူးအဲ့ဒီမတရားတွေဖို့တရားတွေကိုရအောင်ကျင့်တဲ့ပရမတ္ထသစ္စာအစွမ်းနေကြောင်းနော်ဒါကြောင့်မို့ဒီဝိပဿနာတရားတွေလောက်လာရင်လည်း ထင်ပေါ်လာမှာပဲကြော်ကြားလာမှာပဲကြော်ကြားမှုလိုချင်လို့လောက်တာမဟုတ်ပေမဲ့လည်းရမှာပဲလော်ဂီနယ်မှာဆိုရင်တော့အမြဲတမ်းမှုသားစကားကိုရှောင်ပြီးတော့သစ္စာစကားကိုအမြဲတမ်းပြောဆိုပြီးတော့နေလိုက်ပါအဲ့ဒီလိုဆိုရင်ကြော်တော့တဲ့ဂုံတရင်ကိုရမယ်နော်အဲ့ဒီကနေပြီးတော့နောက်ထပ်တစ်ခုထပ်မေးတယ်ကြော်လဲကြော်တော့ပါပြီဗျာတဲ့ဥစ္စာကလည်းပြည့်စုံပြီအပေါင်းအသင်း အဲ့ဒီဟာတွေကအပေါင်းအသင်းကြတော့အရှင်ဘုရားရအောင်ဘလို့လောက်ရမှာလဲဖေဟာတယောက်တည်းငုတ်ထုတ်ထိုင်နေလားမဖြစ်ဘူးဖေဟာနော်ချမ်းလဲချမ်းသာတယ်လေနာမည်လည်းကြီးနေပြီစီးစိမ်နေရလည်းရှိနေပြီဒါပေမဲ့တယောက်တည်းနေလို့မဖြစ်တော့မိတ်ဆွေအပေါင်းအသင်းကလိုတယ်ဖေဟာအဲ့ဒီမိတ်ဆွေအပေါင်းအသင်းကြတော့အရှင်ဘုရားတပည့်တော်ဘလို့ရအောင်လောက်ရမှာတော့နဲ့အဲ့ဒီမှာမြတ်စွာဘုရားကမင်းမိတ်ဆွေတွေအပေါင်းအသင်းတွေလိုချင်ရင်တော့များများလှူ တဲ့အကဲလူချင်းကမကောင်းဘူးလားပေးရေကိုဆဲတဲ့လူရှိပါမလားနော်ကြိုက်တဲ့လောက်ပေးပေးလေသဘောကျလေပဲနော်မပေးတဲ့နေ့တာဆက်ခံပါနော်အဲဒါလေးတော့မှငါမပေးဘူးအကျိတရားပေးလဲတစ်ချိန်လောက်မပေးတော့ဆက်ခံပါပဲဟုတ်တယ်မို့လားနော်အဲ့ဒါကြောင့်မို့ကျေးဇူးမသိတတ်တဲ့လူကိုမြတ်စွာဘုရားဘာပြောလဲဆိုတော့ကျေးဇူးမသိတတ်တဲ့လူကို ကဘာမြေကြီးအကုန်ပေးလဲအဲ့ဒီပုံကကျေးဇူးမသိဘူးတဲ့မင်းဆဲပါတဲ့နော်အဲ့တော့ဒါပေမဲ့မိတ်ဆွေလိုချင်ရင်ကတော့မြတ်စွာဘုရားကမင်းပေးနိုင်အောင်ဒါပေးတဲ့နော်အဲ့ဒီစွန်ကြဲမှုဆိုတဲ့အဲ့ဒါကို လုပ်မယ်ဆိုရင်တော့မင်းမိတ်ဆွေတွေပေါ်ပါလိမ့်မယ်တဲ့နော်အဲ့ဒါကြောင့်မို့ဘဝတန္တရာမှာကြတော့လည်းပဲအချွေရန်တင်းပင်းနေများခြင်းတဲ့ပုံကလှူခြင်းဆိုတဲ့စာကလှူဒန်းခြင်းဆိုတဲ့ကောင်းမှုကိုလုပ်ပေးရပါတယ် ဒီပစ္စုပန်မှာလည်းပဲလှူဒန်းခြင်းတွေကိုလုပ်နေမယ်ဆိုရင်တော့အဲ့ဒါနော်ကို့မှာအချွေရနေပေါ်လာပါလိမ့်မယ်ငါဒီလောက်ပေးထားပြီးငါဘောကျေသူမသိဘူးဆိုတော့အဲ့စိတ်တော့မမွေးနဲ့နော်အဲ့ဒါကြောင့်မို့ဦးသိန်းပြောတာလောကကြီးကနော်အကျင့်တရားကျေသူပြုတာကိုမသိဘူးတစ်ချိန်မပြုတာကိုပဲသိတတ်တဲ့လောကကဘာမြေကြီးနော်အကုန်ပေးတောင်းမှမကျေနပ်တဲ့လောကတဲ့နော်ဒီဟာကြီးအကုန်ပေးလဲနောက်ကထပ်လိုချင်သေးတာတဲ့နော် အဲ့ဒါကြောင့်မို့အဲ့လိုလောကကြီးထဲမှာကိုကပေးလို့ဩငါ့ကိုပြန်ပြီးတော့ဒီပုံကိုယ်တွေကကျဲသူမသိပါလားလို့မမျောလင့်နဲ့တဲ့ကုစုရလိုတဲ့စိတ်နဲ့ဒါလှူတတ်မှာတဲ့ပြန်ပြီးမျောလင့်ချက်နဲ့မလှူနဲ့မျောလင့်ချက်နဲ့မပေးနဲ့နော်လွတ်လွတ်စွန့်ကြဲပြီးတော့ပေးတဲ့အပေးမျိုးနဲ့ပဲပေးရင်အဲ့ဒီပုံကိုယ်ဒီနောင်တတစ်ဖက်ပူပန်ခြင်းမဖြစ်ပါဘူး အာအဲ့လိုမှမဟုတ်လို့မျောလင်းချက်နဲ့ပေးလိုက်ဘယ်တော့မြန်ငါပြန်ပြီးတော့မြန်ဒီဟာလေးပြန်လာမလဲမျောနေရင်အဲ့ဒါဆင်းရဲတယ်နော်ဒါကြောင့်မို့မိကောင်းဆွေကောင်းနေရခြင်းရင်အချမ်းရံနေအသင်ပင်နေများခြင်းတော့ပေးကန်လိုက်ပါတဲ့မှန်ပါဗျာတဲ့နော်အခုတရားတွေကိုမြတ်စွာဘုရားဟောပြလိုက်တဲ့အခါကျတော့နော်ပညာရာကြောင်းနော်ဥစ္စာတွေရာကြောင်းနော်နာမဂုံတရေနဲ့ကြီးပွားကြောင်း မိတ်ဆွေအပေါင်းအသင်းတွေပေါ်ပြကြောင်းဆိုတဲ့ဒီအကြောင်းနေနဲ့လောကကြီးမှာတော့တပည့်တော်တို့လူလောကတော့အကုန်ပြည့်စုံပြီဖေဟာအရှင်ဘုရားဟောလိုက်တဲ့တရားကဥစ္စာအတွက်လည်းရပြီပညာအတွက်လည်းရပြီအချွေရန်သင်းပင်အတွက်လည်းအကုန်ရပြီခုံတရင်ကြော်သောခြင်းအတွက်လည်းရပြီဆိုတော့လောကကြီးတော့ပြည့်စုံပါပြီအရှင်ဘုရားတပည့်တော်သိခြင်းနာတမလွန်လောကအတွက်လေးဟောပေးပါတမလွန်လောကမှာငြိမ်းအေးတဲ့ ဘဝမျိုးရအောင်ကြတော့ဘလို့လောက်ရအောင်မှာတော့ဖရာတဲ့အဲ့ဒါလေးကိုနောက်ဆုံးလေးနဲ့ဖရာတပည့်တော်ကိုဟောပေးပါအောင်ဆိုတော့မြတ်စွာဘုရားကသစ္စာဓမ္မောဒီသစ္စာဓမ္မောနော်ဒီဒီစာကောတဲ့လေးမျိုးသစ္စာဓမ္မောဒီဒီစာကောအဲ့ဒီတရားလေးမျိုးကိုကျင့်မဲ့ပုဂ္ဂိုလ်သည်နောင်ဘဝတန္တရာအတွက် ဘာမှစိုးရိမ်မှု မရှိပါငြိမ်းအေးသောဘဝကို ပိုင်ဆိုင်တဲ့ပုဂ္ဂိုလ်ဖြစ်ရပါလိမ့်မယ်တဲ့နော်ငြိမ်းအေးသောဘဝပိုင်ဆိုင်တဲ့ပုဂ္ဂိုလ်ဖြစ်ဖို့လေးမျိုးကျင့်စဉ်နော်တစ္ဆာအမြဲတမ်းအမှန်တရားကိုအမြဲတမ်းပြောနေရမယ်နော်နော်တစ္ဆာအမှန်တရားကိုမင်းအမြဲတမ်းပြောနေရမှာဒါကလောကီနယ် လောကုတ္တရာနယ်ကြတော့သစ္စာတရားကိုသိအောင်ကြိုးစားရမယ်ခန္ဓာရဲ့ဒုက္ခသစ္စာပါလားလို့မြင်မှသမုဒိယကိုပယ်မှာမို့အဲ့ဒါကြောင့်မို့ဒုက္ခသစ္စာကို မြင်ဖို့ဒီနံပါတ်1နိဗ္ဗာန်ရာကြောင်းပဲဒုက္ခသစ္စာမမြင်သေးသမျှဥစဉ်တို့တရားဓမ္မတွေနိဗ္ဗာန်မရပါဘူးဒါကြောင့်မို့အဲ့ဒီဒုက္ခသစ္စာကိုမြင်အောင်လို့ရှုရမှာအဲ့ဒီဒုက္ခသစ္စာမြင်အောင် သိမှသစ္စာလေးပါးတရားကိုရမယ်ဒါကြောင့်မို့လောကုတ္တရာနယ်ပယ်မှာသစ္စာကြတော့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဆိုတဲ့သစ္စာလေးပါးစိုက်အောင်ကျင့်ရမယ်လောကီနယ်မှာဆိုရင်တော့အမှန်စကားကို အမြဲတမ်းပြောဆိုရမယ်တဲ့အဲ့ဒီလိုမှုသားစကားကို ရှောင်ပြီးတော့သစ္စာတရားတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သည်နံပါတ်1အချက် ပြည့်စုံပြီအဲ့ဒီပုဂ္ဂိုလ်ဒီနောက်ဘဝမှာငြိမ်းအေးသောဘဝပိုင်ရှင်များဖြစ်ပါလိမ့်မယ်နော်နံပါတ်1ဓမ္မောတဲ့တရားပညာတရားတွေရအောင်လုပ်ရဒီဘဝမှာလည်းအသိဉာဏ်တွေပညာတွေလောကီပညာတွေလောကုတ္တရာပညာတွေဒီဘဝမှာလည်းအသိဉာဏ်ပညာတွေဒီဘဝမှာလည်းရအောင်လုပ်ရမှာလောကီကလည်းလောကီဘက်မို့ လောကုတ္တရာနယ်ပယ်မှာလည်းအကြောင်းကျိုးဆင်ញင်နိုင်တဲ့ဉာဏ်နဲ့ယုတ်ဓမ္မနန္ဓမ္မတွေသိနိုင်တဲ့ဉာဏ်နဲ့ပညာတွေအဲ့ဒီလိုဉာဏ်နဲ့ပညာတွေကိုရအောင်ကြိုးစားပြီးတော့လှုပ်တဲ့ပုဂ္ဂိုလ်ဒီဘဝတန်တရာရောက်တဲ့အခါမှာမစင်ရတော့ပါငြိမ်းအေးသောဘဝပိုင်ရှင်ဖြစ်ချင်ရင်နံပါတ်1သစ္စာနံပါတ်2ဓမ္မပညာနံပါတ်2ပညာ နံပါတ်3ဒိဋ္ဌိဆိုတာဝိရိယကိုပြောတာနော်ကြိုးစားမှုအထောက်မှုကလည်းအပြည့်ကိုရှိရမယ်ကြိုးစားမှုကလည်းအဲ့ဒီလိုကြိုးစားမှုလည်းအပြည့်ရှိမယ်ဒီဘဝမှာလုံလဝိရိယဥဒ္ဒါဟာထားပြီးတော့လောကီလည်းလောကီမှုကြိုးစားနိုင်တယ်လောကုတ္တရာနယ်ပယ်မှာလည်းကိုယ့်ရဲ့စိတ်မှာအာကုဇိုတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းကိုဝိရိယကနောက်ကအစားထိုးပြီးကုသိုလ်စိတ်တွေဖြစ်အောင် ဥပမာဆိုလို့ရှိရင်ရှောင်းပြီးတော့တွဲပြီးနေမဲ့စားဩငါဒီချိန်မေတ္တာလေးပို့နေကောင်းမယ်ဒီချိန်ငါဂုံတော်လေးပွားနေကောင်းမယ်ဩဒီချိန်ငါဝိပဿနာလေးရှုနေကောင်းမယ်ဆိုရင်အဲ့ဒါဝိရိယပဲတွန်းတင်တာရှိရစိတ်ကကိလေသာတွေနဲ့အတိတ်တွေးလိုက်အနာဂတ်တွေးလိုက်တောကဖြစ်လိုက်ဒေါသဖြစ်လိုက်စိုးရိမ်စိတ်ဖြစ်လိုက်ဖြစ်နေတဲ့လောကကြီးဒီလောကကြီးထဲမှာအဲ့ဒီတောကတွေဒေါသတွေဆိုတာလွန်မြောက်တဲ့ပုံကိုယ်ဆိုတာလည်းတယောက်မှမရှိဘူးနော် အကဲ့ရဲ့လွတ်တဲ့ပုဂ္ဂိုလ်ဆိုတာလဲလောကမှာဘယ်တုန်းကမှလည်းမပေါ်ဘူးတဲ့မြတ်စွာဘုရားအကဲ့ရဲ့လွတ်တဲ့ပုဂ္ဂိုလ်ဆိုတာဘုရားတော်မှာဒီလောက်ကောင်းတဲ့ပုဂ္ဂိုလ်ကြီးတော်မှာအကဲ့ရဲ့မလွတ်တာဦးဇင်းတို့တာမန်တို့တွေဘယ်လွတ်မလဲအဲ့ဒီတော့အဲ့ဒီလိုလောကရအနေနဲ့ပြည့်နေတယ်လောကကြီးထဲမှာနေရတဲ့အခါဦးဇင်းတို့တရားဓမ္မတွေဝီရိယကိုအစိုက်ပြီးတော့တခါတည်းအကုသိုလ်စိတ်တွေအတွေ့များရင် ကုသိုလ်စိတ်တွေအစားထုတ်ပါ မေတ္တာတွေပို့ပါဂုဏ်တော်တွေပွားပါဝိပဿနာတရားတွေရှုပါ နော်အဲ့တော့ကိုကဘယ်လုပ်ငန်းနဲ့ကို့နေရာအစားထိုးလို့ရမလဲတပည့်တော်ဝိပဿနာရှုရတာမရဘူးဖေဟာဉာဏ်ကမလိုက်နိုင်ဘူးဖေဟာဆိုရင်ဂုံတော်တွေပွားမေတ္တာတွေပေါ်အတုပတွေရှုဟောလုပ်လို့ရတာပဲနော်ရှောက်ပြီးတော့တခါတည်းတွေးပြီးတော့ဒေါသဖြစ်လိုက်ဒေါကဖြစ်လိုက်အဲ့လိုနေနေနေနေတာဒီပင်လေအကုသိုလ်တွေကနှိမ့်ဆက်တယ် အဲ့ဒီအာကုသိုလ်နှိမ့်ဆက်နေတဲ့နေရာတွေမှာဝီရိယတွေနဲ့အစာထိုးထိုးထိုးထိုးထက်ပြီးတော့အော်တနေ့တနေ့လျှောက်တွေးနေမဲ့အစာဂုဏ်တော်လေးပွားပေးလိုက်မေတ္တာလေးပို့ပေးလိုက်အတုပဘာဝနာပွားလိုက်ကိုယ့်ရဲ့စိတ်မှာဘာဘက်ကဘလို့ဖြစ်လဲဒေါသတွေအဖြစ်များရင်မေတ္တာတွေနာနာပို့လိုက် နော်ကိလေသာလောဘအဖြစ်များရင်အတုပရှုပေးလိုက် နော်စိတ်ကမတည်ငြိမ်ဘူးပြန့်လွင့်မှုတွေများတယ်ဆိုဝင်တိုင်းသည့်ထွက်တိုင်းသည့်တတိလေးထားပြီးရှုကြည့်လိုက်နော် အော်ငါအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးနဲ့ငါတင်ရှုမယ်ဆိုဝိပဿနာရှုလိုက်အဲ့ဒီလိုအကုသိုလ်စိတ်ရနေရာမှာ ကုသိုလ်စိတ်တွေနဲ့အစာထိုးထိုးထိုးထိုးပြီးတော့အဲ့ဒီလိုရှုလိုက်ပါအဲ့လိုရှုလိုက်ရင်ဝီရိယနဲ့ပြည့်စုံတယ်အဲ့ဒီလိုဝီရိယနဲ့ပြည့်စုံထားတဲ့အမျိုးကောင်းသားမျိုးကောင်းသမီးသည်နောင်ဘဝတန်တရာမှာငြိမ်းအေးသောဘဝပိုင်ခြင်းဖြစ်မယ်နော်နောက်ပြီးတော့စာကားတဲ့စွန်ကြဲပေးကလှူဒန်းခြင်းကိုလည်းလုပ်ပါနော် စတ္တရောဝိပဇေဘောကေပန္တိတောကရမဝတေဘုရားကနော်စွန်ကြပေကလူတန်းတဲ့ကကြောရှိရှိတာအကုန်လူလို့ငါဘုရားမဟောပါဘူးနော်ကိုယ့်ရဲ့ရလာတဲ့အပုံကိုလေးပုံပုံမိမိစားဖို့တပုံထားမိမိရဲ့ရှေ့စီးပွားရေးအတွက်တပုံထားနော်မိမိအရေးတဆုံးကိုနိုင်ကြုံတဲ့အခါကျတော့သုံးဖို့တပုံထားနောက်ထပ်တပုံကြတော့မှမိဘဆရာသမားယဟန်သံဃာဆရာတရားတရောင်းသားမှအစရေပဲလေပဲအစရှိတဲ့ ဩအလှတန်းမှန်သမျှအတွက်တဘုံဆိုတော့၄ဘုံအဲ့ဒီလိုတာကိုယ့်ရဲ့ရလာတဲ့ဟာမှာအပုံ၄ဘုံပေါ်ပြီးစားဖို့လည်းရှိတယ်မိမိရဲ့ရှေ့စီးပွားရေးအတွက်လည်းရှိတယ်အရေးတုံကြုံတဲ့အခါကျတော့လည်းသုံးဖို့လည်းရှိတယ်နော်နောက်ပြီးတော့လူဘုံတန်းဖို့လည်းရှိတယ်ဆိုတော့အဲ့ဒီလို၄ဘုံ ပုံပြီးတော့လူတတ်ရင်ပန္တိတော်ဂရမဝတိအဲ့ဒါမှပညာရှိတဲ့ အိမ်ထောင်ရှင်အမျိုးကောင်းသားအမျိုးကောင်းသမီးလို့ခေါ်တယ်အဲ့လိုမှမဟုတ်ဘဲနဲ့ရှိထားတယ်ပြက်လူလိုက်ပြီးနောက်ကျမှားတော့ကွာငါလူလိုက်မိတာအဲခုချိန်ပြန်တာငါဒါလေးဒီလိုလုံးလိုက်ရဖြစ်မယ်ဆိုရင်အဲ့ဒါပရစေနာချွတ်တဲ့နော်အဲ့ဒါကြောင့်မို့အဲ့ဒီလိုမဖြစ်အောင်လို့မြတ်စွာဘုရားကလေမျိုးနဲ့ပိုင်းခြားပြီးတော့အဲ့ဒါမျိုးလှူဒန်းရတယ်တဲ့အဲ့ဒီလိုဒါလှူဒန်းပြီးတော့ နေမယ်ဆိုလို့ရှိရင်မင်းတို့ဘဝတန်တရာရောက်တဲ့အခါမှာဘာမှမျက်နှာငယ်စရာမလိုဘူးအဲ့ဒီတော့အလဝကာတဲ့အဲ့ဒီသစ္စာတရားရဲ့ဓမ္မဆိုတဲ့ပညာတရားရဲ့ဝိရိယဆိုတဲ့တရားရဲ့စာကဆိုတဲ့တရားရဲ့ကတန်တရာမှာအထက်တန်းကြဖို့ငြိမ်းအေးတဲ့ဘဝပိုင်ရှင်တွေဖြစ်ဖို့တရားတွေဖြစ်တယ်အဲ့ဒီတော့ငါဟောတဲ့တရားကိုမင်းမယုံရင် အခြားသမဏဗျမဏတွေကိုမင်းသွားပြီးတော့မေးလိုက်ဩတဲ့လောကကြီးမှာဘဝတန်တရာမှာငြိမ်းအေးတဲ့ဘဝပိုင်ရှင်ဖြစ်ချင်ရင်တော့အဲ့ဒီတရား၄ပါးကလွဲပြီးတော့အခြားမှာကျင့်စရာမရှိဘူးလို့ငါတပ်ပင်ညွတ်တရွှေဉဏ်တော်ကြီးနဲ့မြင်တယ်မင်းချမ်းသာခြင်းတော့အဲ့ဒါပဲခြင်းတဲ့ဒါမှမယုံလို့မင်းသူများသွားမေးရင် အခြားမှာရှိနေတဲ့ရတဲ့တဲ့သူတော်စင်တွေတမနာဗျမနာတွေကိုမင်းတလောကလုံးမှာလိုက်ပြီးတော့မေးလိုက်ဩအာလဝကဘလူကဘာပြောအရှင်မယားတဲ့တပည့်တော်အရှင်မယားဟောတဲ့တရားတွေကိုအခုနာရင်နာရင်နဲ့တပည့်တော်လိုက်ပြီးတော့ကျင့်သုံးလိုက်တာတပည့်တော်ကိုယ်တိုင်တရားတူရပြီဖရာတဲ့သောသောပြောတဲ့ဉာဏ်သင်ဆယ်ပါးတွေကိုတခါတည်းလိုက်ပြီးတော့သူကရှုလိုက်တဲ့အချိန်မှာ အဲ့ဒီမှာရင်တခါတဲ့သောတာပတ္တိမကရသွားပြီညာနေဆယ်ပါးအကုန်ဆိုင်သွားပြီနော်အဲ့ဒီလိုတခါတဲ့ဩဃလေးပြာတန္တရာရေအလျင်ကြီးကူးကြတဲ့သူကအဲ့ဒီမှာဒိဋ္ဌောကကြီးဖြုတ်ခဲ့ပြီတဲ့ပြီးခဲ့တဲ့အပတ်ကဟောခဲ့တဲ့ဒိဋ္ဌောကဆိုတဲ့ဩဃလေးပြာတန္တရာရေအလျင်ကြီးကူးတဲ့အခန်းကိုမြတ်စွာဘုရားကဒိဋ္ဌိဖြုတ်ပြီးတော့အဲ့ဒီမှာညာနေနေတင်ပေးခဲ့ကြတဲ့သူကသောတာပန်ကြီးကတည်ခဲ့ပြီ အခုဟာသောတာပန်တည်ပြီးမှအခုထပ်ပြီးတော့မေးတဲ့မေခွန်းနေနော်အဲ့ဒီမေးတဲ့မေခွန်းတွေကိုမြတ်စွာဘုရားကမင်းမယုံလို့ရှိရင်ကြံတဲ့လူတွေသွားပြီးတော့မေးအောင် အရှင်ဘုရားတဲ့တပည့်တော်ဟာဘသူ့ကိုမှမဲเสียရလဲမလိုတော့ပါဘူးဘုရားဘာလို့လဲဆိုတော့တပည့်တော်ကို၌အရှင်ဘုရားရဲ့အပေါ်မှာတန်တရားမရှိယုံကြည်ကိုယ်ွယ်စိတ်ကတဲ့တပည့်ဖြစ်ပါပြီဘုရားအရှင်ဘုရားဟောကြားတော်မူတဲ့တရားတွေကိုတရားအတိုင်း ဒါပြိတော်သိရပါပြီဖရာဒါကြောင့်မို့ဒီနေရာ အရှင်ဖရာကြွာခြင်းသည်ဒါပြိတော်ရဲ့ကောင်းကျိုးအတွက်ကြွာခြင်းပါဖရာတဲ့ဟော ပြောင်းသွားတယ်နော်သောတော်တော်ကညာလုံးပေါက်တခါတဲ့ဝရသိလက်နဲ့နဲ့ထုခဲ့တာအခုမနမောလေးအလေးရောက်တော့ပြောင်းသွားပြီတဲ့ဘာကြောင့်လဲဓမ္မရဲ့ကျေးဇူးမြတ်စွာဘုရားကဒါကြောင့်မို့သူ့ကိုမေခွန်မေးမယ်ဆိုတော့ကလည်းမြတ်စွာဘုရား ဒါဆိုရင်အသင်ယဟန်ကြီးဂေါတမကိုငါမဲခွန်းမဲမယ်မဲမဲကြိုက်တာမဲမြတ်စွာဘုရားအဲ့ဒါဖရာရှင်တွေရဲ့ဖြေနီးကြိုက်တာမဲဖရာရှင်အကုန်ဖြေနိုင်တယ်တာဝကဖြေနီးကြတော့ဒကာဒကမတို့ကြိုက်တာမဲဥသိသိရင်ဖြေမယ်အဲ့ဒါတာဝကဖြေနီးနော်တာဝကဖြေနီးနဲ့ဖရာဖြေနီးမတူဘူးတာဝကတွေအကုန်လုံးကအကုန်မှမသိတာကိုအကုန်မသိတဲ့အခါကျတော့တာဝကတွေကျတော့မြတ်စွာဘုရားတာဝကတွေမှန်သမျှ ကဲမေးချင်တာမေးပါသိရင်ဖြေပါမယ်မသိရင်မဖြေနိုင်ဘူးပေါ့နော်မြတ်စွာဘုရားကြတော့အဲ့လိုမဟုတ်ဘူးတဲ့မြတ်စွာဘုရားကြတော့အဲ့ဒါကရေးတဲ့အဲ့အတင်းဘလို့တင်းကြိုက်တာကို မေးတော့တဲ့မေးသမျှအကုန်ဖြေနိုင်တယ်ဘုရားအဲ့ဒါကြောင့်မို့အခုကြတော့တညာလုံးလက်နဲ့တည်းနဲ့ထုနှက်ပြီးတော့ဒုက္ခပေးလို့မရတဲ့ဟောဗုဒ္ဓအခုကြတော့မေကွန်းနေမဲပြီးတော့ငါနှိမ့်ဆက်မယ်ဆိုတဲ့စိတ်နဲ့သွားပြီးတော့မေကွန်းနေမေးလိုက်တာ စာတုံးကစိတ်ကမပန်သေးဘူးနော်ဒီမေခွန်းကမဖြေနိုင်လို့ကတော့တခါတော့ကိုယူနှံသွားအောင်ငါလှုပ်လိုက်မယ်အဲစိတ်ကအဲ့ဒါရှိတယ်မြတ်စွာဘုရားလည်းအဲ့ဒါသိလို့ဟဲ့အာလာဝကဒီလောကမှာလူလောကမှာနတ်လောကမှာမြမလောကမှာငါကိုယူအောင်နှမ်းအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးတဲ့မင်းမဲကျင်တာမေခွန်းကမဲလို့ဘုရားပြောတာနော်အဲ့ဒါနဲ့တရားတွေကိုဟောပြောပြီးတော့အဲ့ဒီမှာမနံမိုးလင်းပြီးတော့နောက်ရက်ရောက်တဲ့အချိန်မှာ အဲ့ဒီမှာရှင်ဘရင်ရဲ့နန်းတွင်းကနန်းတွင်းသူနန်းတွင်းသားတွေကရောက်လာတယ်တဲ့ဘာလို့ရောက်လာလဲဆိုတော့အဲ့ဒီမှာသားတော်လေးဆက်တာဖို့ရှင်ဘရင်ကအာလဝေယပြေကရှင်ဘရင်ကြီးကတရက်ကြတော့တောလိုက်ရင်းနဲ့အဲ့ဒီညောင်မင်းကြီးအောက်ကိုသွားပြီးတော့မောမောပန်းပန်းနဲ့အိတ်တာအဲ့ဒီညောင်မင်းမှာဘလူးကအပိုင်စားရထားတာအဲ့ဒီညောင်မင်းအောက်မှာနေတဲ့လူသူ စားပိုင်ခွင့်ရှိတယ်ဆိုတော့အဲ့ဒီမှာရှင်မင်းကြီးစားဖို့လုပ်တော့ရှင်မင်းကြီးကမလုပ်ပါနဲ့ငါတော့မစားပါနဲ့ငါရှင်မင်းတိုင်းပြည်ပြန်ရောက်ရင်မင်းငါနေတိုင်းမင်းစားကျင်တဲ့လူတွေငါကျွေးပါမယ်အဲ့ဒါမျိုးတခါလဲပြောမင်းရှင်မင်းဖြစ်သွားလို့ဟိုတဲ့ရောက်လို့ရှင်ငါစားပိုင်ခွင့်မရှိတော့ဘူးငါငါတစ်ပင်အောက်ပဲစားလို့ရတာအဲ့ဒီတော့အဲ့ဒီမှာငါစားလို့မရမင်းဘယ်လိုလုပ်ပါလဲဩအဲ့ဒီကြိုင်မင်းကဲငါနန်းတွင်းတဲ့ဒီဝင်စားกว่าလို့သူကတခါလဲပြောခဲ့တာ ဘယ်နဲ့ရကျွေးမယ်လဲမပြောခဲ့တော့တခါတဲ့နေတိုင်းထောင်ထဲကလူတွေတယောက်ပြီးတယောက်ထုတ်ထုတ်ကျွေးထောင်ထဲကလူတွေကုံတော့ပျက်စီးတဲ့အထုပ်တွေလမ်းမေးချခိုးတယ်ဆိုတဲ့ကောင်ဖမ်းကျွေးအဲ့ဒီဘလူကြီးစားနေတာအဲ့ဒါတဲ့နောက်ဆုံးကျတော့ဟထာဝလကဆိုတဲ့နောက်ပိုင်းအခုအနာဂံတီမဲ့အဲ့ဒီသားတော်လေးနော်မင်းသားလေးအဲ့ဒါလေးကိုနောက်ဆုံးချကျွေးရတဲ့နေ့ထိရောက်တာအဲ့ဒီအချိန်မှာဘလူကြီးကလည်း သောတာပန်နေပြီဟိုကလည်းလာပြီးတော့ကန့်နေပြီဟာထူးဆန်းလိုက်တာမြတ်စွာဘုရားလည်းမြင်နေရဘလူကြီးလည်းမြင်နေရတော့အဲ့ဒီမှာမူကြီးမယာတွေကအရှင်ဘလူမင်းနဲ့ဟောဒီကလေးကို အရှင်အလိုရှိသလိုစားတော်မူပါသုံးဆောင်တော်မူပါကလေးလေးကိုအဲ့ဒီမှာကျွေးတာကျွေးတဲ့အချိန်ဘလူကြီးမစားတော့ဘူးတဲ့လက်နဲ့ယူပြီးတော့အရှင်ဘုရားဟောဒီကလေးကိုအရှင်ဘုရားကိုတပြီတော့လှူပါတယ်ဘုရားအရှင်ဘုရားဟာ လောကကြီးကိုပေါ်ထွန်းလာခြင်းဟာမြတ်စွာဘုရားရဲ့ပေါ်ထွန်းလာခြင်းဟာလောကကိုစောင့်ရှောက်ဖို့ပေါ်ထွန်းလာခြင်းဖြစ်ပါတယ်ဘုရားတဲ့နော်လောကကိုပေါ်ထွန်းစောင့်ရှောက်ဖို့ပေါ်ထွန်းလာတဲ့မြတ်စွာဘုရားကိုဘုရားတပည့်တော်လှူဒန်းပါတယ်ဘုရားဆိုတော့အဲ့ဒီကလေးလေးလှူပေးလိုက်တာအဲ့ဒီကလေးကနော်ကြေးလာတဲ့ခါကျတော့ဟထာဝလကဆိုပြီးတော့တခါတဲ့အနာဂံပုဂ္ဂိုလ်ကြီးဖြစ်တယ်တဲ့ဒါကြောင့်မို့အနာဂံပုဂ္ဂိုလ်တို့ အဲ့ဒီပုံကိုကြီးတွေယဟနာဖြစ်မဲ့ပုံကိုတို့ဆိုဘယ်လိုဖြစ်ဖြစ်သေးကိုမသေးဘူးလောကကြီးထဲမှာနော်ရောက်ဖို့သောတာပတ္တိမဲ့ရမဲ့ပုံကိုကြီးတယောက်ရှိသေးရင်ကဘာပြတ်မဲ့အချိန်တောင်မှရွှေ့ဆိုင်ပေးရတယ်တဲ့နော်သောတာပတ္တိမဲ့ကိုတိမဲ့ပုံကိုကြီးလောကကြီးထဲမှာကြမ်းနေသေးရင်ပြတ်မဲ့ကဘာတောင်ရွှေ့ပေးရတယ်တဲ့ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေလုံနေတဲ့ဝိပဿနာဆိုတာပေါ့ပေါ့မထင်ပါနဲ့နော်ဒီဝိပဿနာတရားတွေဟာအင်မတန်မှမွန်မြတ်တဲ့တရားတွေ ဘုံကံကြီးလွန်းလို့လုံနိုင်တဲ့တရားတွေဒါကြောင့်မို့သောတာပန်တွေသဂရကံအနာကံတွေဖြစ်အောင်ကျင့်နေတယ်ဆိုတာတာမန်ပုဂ္ဂိုလ်တာမင်ယောက်ျားပုဂ္ဂိုလ်စိတ်တော် မကူရတဲ့တရားတွေအဲ့ဒီတရားတွေကိုဥစဉ်တော့ဒကာဒကမတွေအခုလုံခွင့်ရပြီကျင့်ခွင့်ရပြီနာခွင့်ရပြီဒါကြောင့်မို့အာလဝကဘလူကြီးကလည်းပဲအခုမြတ်စွာဘုရားကိုနာယူကျင့်သုံးလိုက်တဲ့အခါကျတော့အရှင်ဘုရားရှင်ဘုရားရတရားတော်တွေကိုတပည့်တော်နာယူရလို့တပည့်တော်ကျင့်သုံးရလို့ တပည့်တော်ချမ်းသာတယ်ရပါပြီဖေ။ဒါကြောင့်မို့နော်ဒီနယ်ကနေစာပြီးတော့နှမြို့တမြို့ကနေတမြို့နိုင်ရွာတရွာကနေတရွာတပည့်တော်လှည့်လည်ပြီးတော့အရှင်ဘုရားရဲ့ဂုံတရေနေကိုလှည့်လည်ပြီးတော့ကြီးညာပါတော့မယ်ဖေ။နော်အရှင်ဘုရားရဲ့ဂုံတရေနဲ့အရှင်ဘုရားရဲ့ကောင်းဆောင်တွေကိုတမြို့ပြီးတမြို့တရွာပြီးတရွာတပည့်တော်လှည့်လည်ပြီးတော့ ကြေညာပါတော့မယ်ဖရာအရှင်ဖရာကိုပူဇော်ပါတယ်ဖရာဆိုပြီးတော့အာလဝကဘလူကြီးမြတ်စွာဘုရားကိုရှ िख ောဦးချကြောခဲ့ပါပြီဒါကြောင့်မို့ဒီနေ့အာလဝကသုတ်တံအာလုံး73ခုမှာဒုတိယပိုင်းယနေ့ပြီးပါပြီနော်ဦးဇင်းတို့ဒကာဒကမတွေကိလေသာအာယုံကာမဂုဏ်တွေကိုဘလို့နည်းနဲ့ဖယ်ရှားအောင်လုပ်ရမလဲနော်မျက်စိနဲ့အစင်းနဲ့တိုက်တိုင်းတိုက်တိုင်းမှာအနိစ္စဒုက္ခအနတ္တတွေရှုနိုင်အောင် ကိုကိုကိုကြောသားပြီးတော့ရှုရမယ်စိတ်မှာဖြစ်ပေါ်နေတဲ့ကိလေသာတရားတွေကိုယုတ်ဓမ္မနန္ဒိမရဲ့အပေါ်မှာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေမြင်အောင်ကြည့်ပြီးတော့ရှုရမယ်နော်အဲ့ဒီကနေမှပညာတွေရကြောင်းဆိုတော့သူတော်ကောင်းတရားတွေကိုနာယူရမယ်မှတ်သားရမယ်ကြင်ကြံရမယ်နော်အဲ့ဒီကနေမှဥစ္စာတွေရကြောင်းဆိုတဲ့ကြောသားမှုလုံးလဝီရိယတွေလည်းရှိရမယ်လောကီဥစ္စာလောကုတ္တရာဥစ္စာထင်ပေါ်ကြော်ကြဖို့ဆိုတဲ့အခါကျတော့ အမြဲတမ်းဝစီသစ္စာကိုစောင့်ထိတ်ရမယ်အပေါင်းအသင်းတွေပေါ်များခြင်းနဲ့ဆိုရင်တော့စာကဆိုတဲ့လှူဒန်းမှုကြီးကိုလုပ်ရမယ်နော်ဘဝတန္တရာမှာငြိမ်းအဲတဲ့ဘဝပိုင်ရှင်ကြီးဖြစ်ချင်ရင်တော့သစ္စာဓမ္မောဒိဋ္ဌိစာကောဆိုတဲ့သစ္စာတရားကို လက်ကင်ထားပါဝိပဿနာတရားတွေကို လက်ကင်ထားပါဓမ္မောနော်အကြောင်းကျုံမြင်သည့်ပညာရှိတဲ့ဉာဏ်နဲ့ဓမ္မ ဝိရိယတွေကိုလက်ကင်ထားပါစွန့်ကြဲမှုတွေကိုလုပ်ပါဆိုတဲ့သစ္စာဓမ္မောဒိဋ္ဌိစာကောဆိုတဲ့အဲ့ဒီတရားလေးပါးနဲ့ကြည့်မယ်ဆိုရင်တော့ဥဒ္ဒနတရားဓမ္မတွေပစ္စုပန်တမလွန်နှစ်တန်သောဘဝမှာရေရီအဲသောဘဝပိုင်ခြင်းများဖြစ်ကြပါလိမ့်မယ်ဒါကြောင့်ယနေ့တရားဓမ္မပေါင်းသူတော်ကောင်းတို့တို့သည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သော အာလဝကသုတ်တံကိုနာယူပြီးတက္ကလာ ငြိမ်ဧသောဘဝပိုင်ရှင်များဖြစ်အောင်ကြည်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်သောတည်းသာဓုသာဓုသာဓုပါဗျာယနေ့25ရက်9လ2029 အမေရိကန်နိုင်ငံမှာရှိကြကုန်သောတရားချစ်ခင်စိတ်ကောင်းဝင်ကြကုန်သောအမျိုးကောင်းသားအမျိုးကောင်းသမီးပေါင်းသူတော်ကောင်းတို့အား Quantum Buddhist USA မှကြီးမှုပြီးတော့စီစဉ်ကျင်းပတဲ့ဦးဇင်းတို့ဓမ္မပူဇာတရားတော်ရေမှာဦးဇင်းငြိမ်းအေးသောဘဝပိုင်ရှင်ဖြစ်အောင်ဘယ်လိုကျင့်ရမလဲဆိုတဲ့ကောင်းစဉ်နဲ့ ပထမပိုင်းကိုပြီးခဲ့တဲ့အပတ်ကဟောခဲ့ပါပြီဒီတစ်ပတ်မှာဦးဇင်းတို့ဒုတိယပိုင်းအနေနဲ့ပြန်ပြီးတော့ဟောကြားပေးပါမယ်အာလဝကနဗလူကြီးရဲ့မေးတဲ့မေးခွန်းအဲ့ဒီ